စဉ်ပေါ့ဒီနေ့တရားကြီးနှစ်ကြိမ်မြောက်ဖြစ်သွားပြီ44ကြိမ်မြောက်ပါရှင်ဖျား44ကြိမ်မြောက်ဝိပဿနာလုပ်ပြီးတရားပွဲကိုဒါသာတော်2565ခုကောသာတက္ကတိ1383ခုမယုံလာစံငုံစင်းလို့ရှိတော့ရှိရပေါ့ဒီလိုက်လို့ရှိတော့9ရက်နေ့ခင်းနေ့2010 2021ခုနှစ် ဂျွန်လဇင်တို့ရှိတော့19တို့တခိုက်ကြီးတင်မှာရ16ရက်နေ့အာဒါဟောကြားအပ်တဲ့44ချိန်မြောက်ဝိပဿနာအလုပ်ပေးတရားပွဲကိုဒါမောကြမနာကြပြီးမိဘုရားရှင်ကိုဥစ္စာမတ္တမရှိခိုးကြရအောင်ဒီခါကြီးဒီကမကြီးရလည်းမိမိတို့ရာဝိသားဖြစ်တဲ့နမောတတဘုရားရှိခိုးကိုဒါအနိတ္တရအတိတ်ပဲလေးနဲ့ရှိခိုးမှာဖြစ်တဲ့အတွက်ဘုရားရဲ့ဂုဏ်ကိုစဉ်းစားရှိတာစိတ်ဝယ်ထုံပြီး ဗုဒ္ဓနုတ္တိဘာဝနာပွားများရင်ဖြင့်ယူပြီးစွာနာယူကြအောင်စုနမောတတဗုဒ္ဓတောအရာတော သမ္မာသမ္ဗုဒ္ဓတာဘဂဝတောဣတရိယဓမ္မယတတိတိကာမံပယတဥစွာသောဘုံတော်၆ပါးနှင့်ပြည့်စုံတော်မူပါ၏ထသော ရာတောကိလေသာညေအကျေကင်းဝေ စင်ကြတော်မူ၍လူနာမြမတတဝါတို့ဤကိုစဉ်ကိုရော ပူဇော်သူကိုခံယူတော်မူထိုက်ပါဝေထသောဓမ္မတံဗုဒ္ဓတဇယမကုတရားမူညာဖြင့်ညေရတံ၅ပါးမြတ်တရားကို ကောင်းစွာထင်ထင်သိမြင်တော်မူပါဝေထသော ဒါတာဒုဒုဂုံတော်သခင်ဖရာရှင်အားနမောကာယဝစီမနောជីလျက်ယောတိမြတ်တို့ရှိခိုးကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါရှင်ဘုရား နမောတတကိုဖြတ်နမောတတနဲ့ဖြတ်ရှိခွင့်ပြီးတဲ့နောက်ဦးဇင်းတို့44ချိန်မြောက်ဝိပဿနာ လုံးကြီးတရားဒါစပြီးတော့ဟောကြအနာကြကြရအောင်အဲ့တော့ယနေ့ဦးဇင်းတို့ဒီ44ချိန်မြောက်ပေါ့ဝိပဿနာလုံးပြီးပွဲတရားတော့ဦးဇင်းတို့ပြောနေကြပါလေဝိပဿနာလုံးပြီးတရားဆိုတာဝိပဿနာဆိုတာသန္တနာဝတ္တကမှာလွတ်မြောက်ရလွတ်မြောက်ကြောင်းနိဗ္ဗာန်ကိုလွန်လာတောင်းတကြတယ်သူတော်ကောင်းတိုင်းဒါပြုကျင့်ရမယ်ဒါဟိုကျင့်စဉ်တွေပေါ့ အဲ့ကျင့်စဉ်တွေကိုအခြေခံအားဖြင့်တည်ပြီးမှထိုကျင့်စဉ်တွေအတိုင်းဒါလိုက်နာဖြစ်ခြင်းပြီးတော့အားထုတ်ရင်တော့မိမိတို့လူလားတောင်းတတဲ့နိဗ္ဗာန်ဆိုတာမိမိတို့ ਨੇ စိတ်မကြလာတော့မဝေးလာတော့ဒီဘဝသို့မဟုတ်နာဂဘဝအတွေ့ခတ်တူတူအတွင်းမှာပဲဒါနိဗ္ဗာန်ကိုကိုယ်စီကိုယ်စီမျက်မှောက်ပြုနိုင်ကြမှာဖြစ်တယ်အဲ့တော့ဦးဇင်းတို့လမ်းစဉ်တစ်ခုအနေနဲ့တော့မိမိတို့ကကကနနကွယ်ကွယ်ပြားပြားနဲ့သိထားဖို့လိုတယ် ဒီကျင့်စဉ်တစ်ခုကိုမိမိတို့ကဘက်ကလက်ခံနိုင်ပြီဆိုမကျင့်နိုင်သေးရင်တောင်မှပါရမီအနေနဲ့တော့ဒါဦးဇင်းတို့ရသွားမှာမကျင့်နိုင်မကျင့်ပြည့်သေးဘူးမကျင့်နိုင်ကြသေးဘူးဒါပေမဲ့ပါရမီအနေနဲ့မိမိတို့ကဒီပေါ်မှာဟိုလက်ခံနိုင်တဲ့ဒီတရားတော်တွေကိုလက်ခံနိုင်တဲ့ဒီဒီလိုပဲဒါဝိပဿနာကျင့်နေနေဆိုတာကကျင့်ရမယ်ဆိုတာကိုလက်ခံသွားနိုင်နာဂတ်ဘဝတစ်ခုခုဒီလိုစုဆောင်းတဲ့ပါရမီတွေကလည်းထောက်ပံ့ခဲ့ရင် နော်နာဂတ်ဘဝသို့မဟုတ်ဒီဘဝမှာပဲခုလိုအခွင့်အရေးတွေရကြတဲ့အခါတကယ်ကြည်ညံကြိုးကိုအားထုတ်ရင်မိမိတို့ဘက်ကလက်ခံပြီးသားဖြစ်တဲ့အတွက်ကြောင့်အားထုတ်ရတဲ့အပိုင်းမှာဒါတန်တရားတွေသူလို့သူလို့ဟုတ်မှာဟုတ်ရဲ့လားဆိုတာမဆုံးဖြတ်ချက်မချနိုင်ဘူးဒါတွေမရှိတော့ဘူးပေါ့ဒါကြောင့်မလို့ဦးဇင်းတို့ကြည်ညံတစ်ခုကိုတော့မိမိတို့ဘက်ကဒါတည်တည်ချာချာလေးနဲ့နားလည်ပြီးတော့လက်ခံထားနိုင်လက်ခံဖို့တော့လိုတယ်အဲ့တော့ဦးဇင်းတို့ဒါကြောင့်မလို့ဒီမှာတော့အမြဲတမ်းဒါဒါလေးကို ပို့ပြီးတော့အလေးပေးပြီးတော့ဦးဇင်းတို့ပြောတာကျင့်စဉ်တစ်ခုအနေနဲ့အဲ့တော့ကျင့်စဉ်တစ်ခုအနေနဲ့ဆိုရင်တော့ဦးဇင်းတို့ဒါပိဋုတ်တိခုနှစ်ပါးလို့ပဲပြောဆိုသီလဓမ္မရီပညာတိခါသုံးရပ်လို့ပဲပြောပြောပေါ့နော်ဒီကျင့်စဉ်တွေကိုတော့ဦးဇင်းတို့ကမလွတ်တာမရှောင်တာဒါလက်ခံကြရမှာဖြစ်တယ်ဒီဘဝဒီခန္ဓာတဏှာမြင့်ဒီသန္တရဒုက္ခဘဝဒုက္ခတွေကိုမြင်လို့ဒေါသန္တရဒုက္ခဘဝဒုက္ခတွေကလွတ်မြောက်ခြင်းနေဆိုရင်ဒီကျင့်စဉ်တွေအတိုင်းတော့အားတို့တော့ကျင့်ရမယ်လို့ ကိုစီကိုစီကလက်ခံထားကြကဲကောင်းပြီအဲ့တော့ကျင့်နေနေနဲ့ဆိုဦးဇင်းတို့ဝိသုဒ္ဓိခုနံပါတ်ကျင့်နေကိုဒီမှာဥဒေပြီးပြောနေတာဖြစ်လေတော့နံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိကိုကျင့်တရားတွေဖြူစင်ဖို့နံပါတ်2ဖြစ်တဲ့စိတ်တဝိသုဒ္ဓိစိတ်တအစင်မနိဝရအငြိကြီးတွေအကင်းစင်ပြီးတော့တန်ရှင်းဖို့ဟောနံပါတ်3ဖြစ်တဲ့ဒိဋ္ဌိဝိသုဒ္ဓိဟောဒီပိုင်းလေးမှာဒိဋ္ဌိဝိသုဒ္ဓိ ယုံနံပရမတ်ဒီနာဉာဏ်မြည်စင်ကြယ်ခြင်းပေါ့ယုံနံပရမတ်ဒီနာဉာဏ်မြည်စင်ကြယ်ခြင်းဆိုတဲ့အပိုင်းဒါဒိဋ္ဌိဝိတ္တုတိပိဋကတို့မိမိယုံနံဓမ္မတွေကိုမိမိကပရမတ်ဉာဏ်မြင်စိုက်တည်တိုင်အောင်ဒါထိုးတွင်သိမြင်ပြီးတဲ့အခါထိုယုံနံဓမ္မတွေသည်အကြောင်းတရားတွေကအနိုင်နိုင်ပြုပြင်မှုကြောင့်အကြောင်းတရားတွေညှိညွတ်ပါမှဖြစ်ပေါ်လာတယ်အကြောင်းနဲ့ကင်းပြီးတော့မဖြစ်ဘူးလို့ဒီလို အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့ကံနဲ့ကံရင်အကျိုး၌ယုံကြည်မှုတနည်းအားဖြင့်ယုံမှားမှုတွေကိုကြော်လာလွန်မြောက်သည့်ဉာဏ်မြင့်စင်ကြယ်ခြင်းပဲဒါလေးခုမြောက်ကင်္ကာဝိဒနာဝိတ္တုဒိအဲ့လိုဒိဋ္ဌိဝိတ္တုဒိနဲ့ကင်္ကာဝိဒနာဝိတ္တုဒိအရာဒါညာတပရိညာကံမှာ အကျုံးဝင်တဲ့ယုံ nant ဓမ္မသင်္ခါရတွေနဲ့တကွာယုံ nant ဓမ္မတွေနဲ့တကွာအကြောင်းတရားအကျိုးတရားလို့ခေါ်တဲ့ဒီသင်္ခါရဓမ္မတွေကို ဒါညေယဓမ္မလို့ခေါ်တယ်သိတင်သိတိုက်တဲ့တရားတွေအဲ့ဒီသိတင်သိတိုက်တဲ့တရားတွေကိုမိမိတို့ကသိပြီးပြီဆိုတော့မှတိရဏပရိညာယဒါစူးစမ်းစဉ်းရင်ဆုံးဖြတ်ချက်ချခြင်းဆိုတဲ့ဝိပဿနာအလုပ်ကိုကူးကြရမှာဖြစ်တယ်အဲ့တော့ဦးဇင်းတို့ဒီနေရာလေးမှာပေါ့ဒီပရိညာ၃ပါးလေးနဲ့ပတ်သက်လို့တော့နည်းနည်းလေးဒီမှာပြောဖို့လေရည်ရွယ်ထားတာပေါ့နော်အဲ့တော့ပရိညာသုံးပါးနဲ့ပတ်သက်လို့ဦးဇင်းတို့ဒုဒကကြီးဒုဒကမကြီးဒါဟိုဝိတ္တုရိမတ်ထဲမှာလည်းဒါဟိုလေ့လာပြီး ဟိုလေ့လာမှုတဲ့သူတော်ကောင်းများရှိနေဒါကအထူးအရင်ဟိုပြောဖို့မလိုပဲနဲ့နားလည်ပြီးသားဖြစ်မှာပါအဲ့တော့ဦးဇင်းတို့ဒီပရိညာပညာသုံးပါးကိုဦးဇင်းတို့ဝိသုဒ္ဓိမဲ့စာမျက်ဟိုဒုတိယအုပ်ပေါ့နော်ဒုတိယအုပ်စာမျက်နှာဦးဇင်းတို့241ပေါ့အဲ့ဒါဘာလဲဆိုတော့မက္ကမက္ကဉာဏတဒနာဝိသုဒ္ဓိရဲ့အဖွင့်ပိုင်းပဲအဲမက္ကမက္ကဉာဏတဒနာဝိသုဒ္ဓိရဲ့အဖွင့်ပိုင်းမှာဦးဇင်းတို့ဒီ ဒိဋ္ဌိဝိတုဒ္ဓိပြီးတဲ့နောက်မှာဒီကင်္ခာဝိဒနာဝိတုဒ္ဓိအဲကင်္ခာဝိဒနာဝိတုဒ္ဓိပြီးတဲ့နောက်မှာဒီမက္ကမက္ကညာနာတဒနာဝိတုဒ္ဓိကိုဒါစီစဉ်ရတယ်ဆိုတဲ့အပိုင်းပေါ့နော်အဲ့မှာဦးဇင်းတို့ပါလဲဆိုတော့ဒီပရိညာ၃ပါးကိုဒီမှာဟိုထာဂရဆရာတော်ကဒါဖွင့်ပြထားတာဟိုရှေ့မှာတော့ကတော့ဦးဇင်းတို့ပြောခဲ့ဘူးတဲ့ဒုဒကကြီးတွေဒကမကြီးတွေမှတ်မိကောင်းမှတ်မိတယ်ပထမအပိသန္နနာတုတ်တံအရာ တဗံဘိကဝေနပိဇာနံအပိဇာနံအဝိဒာဇေယံအပဇာဟံအပဘောဒုက္ခခရာယဆိုပြီးဒါမျိုးလေးဥစဉ်တို့ဟောခဲ့တာရှိအဲ့ဒီအပရိဇာနနာတုတ်တန်ရဆိုထိုခုနတဗံလုံးလုံးသောယုံနံဓမ္မဆိုတဲ့သင်္ခါရတရားတွေကိုအပရိဇာနံအပရိဇာနံတော့ညာတပရိညာဖြင့်ဒါထိုးထွင်း၍မတိခဲ့တော့ အပရိဒါနအပရိဒါနအနာရကအဝိဒါဇေယံအဝိသဗ္ဗံဘိကဝေနာပိဇာနအနာပိဇာနအပရိဇာနအပရိဇာနံတော်တိရဏပရိညာပညာဖြင့်ပိုင်းခြား၍မသိခဲ့တော်အဝိဒါဇေယံအပဇာဟံပါဏပရိညာပညာဖြင့်ထိုသင်္ခါရယုံနာဓမ္မသင်္ခါရတရားတွေအပေါ်၌တွေ့တာမမောတွေနဲ့တဏတရားကိုမပယ်စွန့်နိုင်ခဲ့သည်ရှိတော်ဒါသန္တရာဥစဉ်ဒုက္ခခရာယသန္တရာဥစဉ်ဒုက္ခမှာ တဏှာဒုက္ခကိုဆင်းရဲဒုက္ခကုံဆုံးခြင်းကအဘဘောမထိုက်တန်ဘူးလို့ဒါဘုရားဟောတဲ့ဒေသနာတော်တစ်ခုဖြစ်တယ်။အဲဒါကိုတော့ဦးဇင်းတို့လက်ခံရမယ်။အဲ့တော့ဒီယုံနံဓမ္မနှစ်တကဝါသောခန္ဓာ၅ပါးယုံနံတရားနဲ့အကြောင်းတရားအကျိုးတရားလို့ခေါ်တယ်။ဒီသင်္ခါရတရားတွေကိုပညာပညာ၃ပါးနဲ့ဒါပိုင်းပိုင်းခြားခြားညာတာပညာနဲ့ဒုဒုဒုနှင်းသိရမယ်။တိရဏပညာနဲ့ဒါပိုင်းပိုင်းခြားခြားပေါ့ ဒါဆုံးဖြတ်ချက်ချနိုင်ပြီးတော့ဒါစူးစမ်းစဉ်ချင်းဆုံးဖြတ်ချက်ချနိုင်ရမယ်။ဟောပြီးတဲ့အခါကျတော့မှဘာနာပရိညာယတို့ခန္ဓာ၅ပါးယုံ nant တရားလို့ခေါ်တဲ့ခန္ဓာ၅ပါးယုံ nant တရားနဲ့အကြောင်းတရားအကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေပေါ်မှာဒေါတာမမောတွေနဲ့တဏှာတရားတွေကိုမပယ်စွန့်နိုင်ခဲ့ရင်တဲ့ဒါသန္တရာကိုဆင်းရဲဒုက္ခမှမကြော်လွားမလွန်မြောက်နိုင်ဘူးလို့ဒီလိုလေးနားလည်ထားမှာဖြစ်တယ်။ဒါကတော့ဦးဇင်းတို့ဘုရားဟောပါဠိတော်မူရင်းပေါ့။အဲ့လိုမျိုးဘုရားဟောပါဠိတော်မူရင်းတွေ ကိုဒါကိုးကပြီးတော့ဒီဝိသုဒ္ဓိဘက်မှာတော့ဗာပြောထားတော့ဆိုဥစဉ်ဒီတို့ဒုညမှာဒီပရိညာပညာသုံးပါလောကီပရိညာပညာသုံးပါဆိုပြီးတော့ဒီညာတာပရိညာတိလနာပရိညာပါဏပရိညာဆိုဒီအပိုင်းကိုဖွင့်ဆိုထားတယ်အဲဖွင့်ဆိုထားတဲ့အပိုင်းမှာဘာပါလုံးဆိုတဲ့အခါကျတော့ဒီညာတပရိညာနဲ့ပတ်သက်လို့ဦးဇင်းတို့ဒီတည်တည်တည်တိုက်တဲ့ညေယဓမ္မညေယဓမ္မပေါ့ ညီရဓမ္မလို့ခေါ်တယ်တိတင်တိတိုက်တဲ့တရားတွေကိုညာတတ်ထိနာဒါတိချင်းညာတတ်ထိနာတိချင်းဆိုတဲ့အခါမှာခုနဟိုထွန်းပေါက်တိမြင်ပြီးတော့ပရမတ်ကိုဉာဏ်အမြင်စိုက်တဲ့အထိတိချင်းမျိုးကိုဒီမှာခေါ်တယ်ဒါကြောင့်မလို့အဘိညာပညာညာတတ်ဒေနာညာဏပရိညာပညာတိတတတ်ဒေနာညာဏပါဏပညာပရိစ္ဆာဂတ်ထေနညာဏဆိုပြီးတော့ဒီလိုမျိုးဒါပဋိသမ္မိဒမက်က ပါဠိတော်ကိုဒါဝိသုဒ္ဓိမေထာဂရဆရာတော်ကကိုးကားပြီးပြောတာအဲ့တော့ဒီမှာဗာပြောခြင်းတော့ဒီတင်ဒီရတဲ့ယုံနာဓမ္မအကြောင်းတရားကျိုးတရားလို့ခေါ်တဲ့သင်္ခါရတရားတွေကို ထိုးထိုးထွန်းထွန်းနဲ့တည်ခြင်းတည်ဟူသောဉာဏ်ပညာကိုဒါညာတပရိညာဟောနောက်တခါပရိညာပညာအရာထိုယုံနာဓမ္မသင်္ခါရတွေပေါ်မှာပိုင်းပိုင်းဖြတ်ဖြတ်နဲ့တည်တယ်နေတည်တယ်နဲ့ထိနာစူးစမ်းနိုင်တယ်သုံးသပ်နိုင်တယ် ဩဒါကစူးစမ်းတယ်ဆိုတော့ဒီယုံနံဓမ္မကိုကိုကပရမတ္ထကိုဉာဏ်မြင်သိပြီးပြီသိပြီးတဲ့နောက်ကြမှာပရမတ္ထစိုက်တည်တိုင်အောင်ဉာဏ်မြင်သိပြီးပြီဆိုတဲ့အခါကျတော့အဲ့ပေါ်မှာတိဒဏထပဲတိဒဏလောက်ရတယ်တိဒဏဆိုတော့ဦးဇင်းတို့တကဣတိတကမိုက်ကြီးဟိုတိဒဏဆိုတဲ့စကလုံးတို့တကဣတိတကမိုက်ကြီးနဲ့ရင်းနှီးတာဆိုဟိုဝထိစဉ်မှာရှိတယ်ပင်္စရာဥဇံသကုဝိညာဉ်တံပရိသန်တဏိဒဏဟုတ်တော်ဇောဆိုတာမရှိဘူးလားအဲ့မှာတဏိဒဏကိုသွားကြည့်ရိုးရိုးလေးပဲရှင်းရှင်းလေးပဲတဏိဒဏဆိုတာမလုပ်တာတော့ စူးစမ်းဆင်ခြင်နေစုံစမ်းနေပေါ့တံပဋိဆနာကလက်ခံတဲ့တန်ရဏကစူးစမ်းဆင်ခြင်နေစုံစမ်းနေပေါ့အဲ့တော့မိမိတည်ထားတဲ့ယုံနာဓမ္မသင်္ခါရတွေကိုဒီညာတပရိညာယသိထားတဲ့ယုံနာဓမ္မသင်္ခါရဒီအကြောင်းတရားဒီယုံနာဓမ္မသင်္ခါရတကွာအကြောင်းတရားအကျိုးတရားလို့ခေါ်တယ်ဒီသင်္ခါရတရားတွေကိုဒီတိရဏပရိညာဘိုင်းကြမှာသူကစူးစမ်းဆင်ခြင်ပြီးတော့ဆုံးဖြတ်ချက်ချတယ်ဟောဒါကတော့မမြဲဘူးအနိစ္စဟောဒီတရားယုတ်တရားကတော့မမြဲဘူးအနိစ္စ အဲဆင်းရဲတဲ့ဒုက္ခအခြေခဲ့ခိုင်မှာနိတရာပြင်တည်တတ်မနေဘူးအစိုးမရဘူးအနတ္တလို့ဒီလိုဆုံးဖြတ်ချက်ချရအဲ့တော့ဒီတိရဏပရိညာကံမှာကသူကညီရဓမ္မတွေကိုအကုန်သိပြီးသားဖြစ်နေတာတိရဏပရိညာကံကိုရောက်ဘယ်တွေကသိခဲ့တာဆိုခုနညာတပရိညာကံမှာသိသိခဲ့တာညာတပရိညာမှာသိခဲ့တဲ့ဟာကိုဒီတိရဏပရိညာကြမှာသူကဗါတဲ့တော့စူးစမ်းမယ်သုံးသပ်မယ်ဆုံးဖြတ်မယ်အဲ့ဒါကတိရဏကံအဲ့တော့တိရဏကြမှာတိ တဏပရိညာကံကြာကမှယုံ nant ဓမ္မကိုပရမတ္ထဉာဏ်မြင်စိုက်အောင်ကိုကအဲ့အချာမှာစူးစမ်းနေရမယ့်အချိန်မဟုတ်တော့ဘူးအဲဒီလိုဦးဇင်းတို့နားလည်ထားမှာဒါတစ်ချက်ဒါသူ့ရဲ့မူရင်းအဖွင့်ပေါ့နော်နောက်ဦးဇင်းတို့ဒါကတော့အဲ့ဒါကိုထပ်ပြီးတော့နားလည်လွယ်အောင်ဗာပြောထားတော့နော်ဘာနာပရိညာပရိစ္ဆာကဒိနာဘာနာပရိညာဆိုတာဒါပေစွန်းပေစွန်းလေဆိုတာကဆိုင်းရဆိုင်းဒီနေရာမှာတော့ဦးဇင်းတို့ပေစွန်းလာနဲ့ပတ်သက်လို့တော့ဒါဟုတ်ရှိတုန်းကဦးဇင်းတို့ပြောခဲ့ဘူးတယ်ပေါ့အဲဆိုင်းရဝိပဿနာဉာဏ်တွေကဆိုင်းရဆိုင်းရ ဒါကိလေသာတရားတွေကိုပယ်ဖြတ်သွားတယ်နောက်ဆုံးမှာမက်ရောက်လာတဲ့အခါမက်ညံပူညံစိုက်လာရင်တို့မက်ညံပူညံကဆိုင်အဆိုင်အကိလေသာတွေကိုအမြင့်ပြအောင်ဒါပယ်ခွာနိုင်တယ်ပယ်တတ်နိုင်တယ်ပြင်းပြပြင်းပယ်စွန့်နိုင်တယ်ပေါ့အဲ့တော့အဲ့ဒါကိုဒါဘာဟာနာပရိညာလို့ဒီလိုခေါ်တာအထက်ပိုင်းဝိပဿနာဉာဏ်လေးနဲ့ဒါဒီလောကုတ္တရာမက်ညံပူညံတွေကိုဒါဘာနာပရိညာလို့ခေါ်နောက်တစ်ခုဒီနေရာမှာညာတပညာနဲ့ပတ်သက်လို့ပေါ့ အဲ့တော့တထလောပနာလက္ခဏာရူပံဝတိတလက္ခဏာဝေဒနာတိအေယုံတေတံတေတံဓမ္မနံပစ္စတ္တလက္ခဏာတန်လက္ခဏာဝတိနာပောဒာပညာအဲ့ဒါညာတပညာညာတပညာနာမဆိုပြီးတို့ဒါထပ်ပြီးတော့ဖွင့်ဆိုထားဒါလေးတွေကတော့ဦးဇင်းတို့ဒါဟိုရှေထုံးကိုလည်းမပယ်နဲ့ဗါတဲ့တော့ရှေထုံးကိုလည်းမပယ်ပါနဲ့ဗျာရှေထုံးကိုလည်း မလွယ်ပါနဲ့နေလွယ်ပါနဲ့ဆိုတဲ့အဲ့တော့ဦးဇင်းတို့ရှေထုံးကတော့ဘယ်လို့မရဘူးဒီအထာဂရဒေသနာတော်ကြီးတွေဆိုတာကဦးဇင်းတို့ဟိုတုန်းကပြောသလိုပဲဗုဒ္ဓမတ္တိညုတလို့ခေါ်တယ်ဘုရားရှင်ကဒီအလိုကိုနားလည်တဲ့အာရဟဏမထေညကြီးတွေကနေပြီးတော့ဒါလက်ဆင့်ခံခဲ့တဲ့ဒေသနာတွေဖြစ်တယ်ဒီဒေသနာတွေကိုပဲတခါဒီဦးဇင်းတို့ထာဂရဆရာတော်တို့ခေဒီဟိုမှာကျတော့ပြန်ပြီးတော့ဒါကဘာသာပြန်လိုက်တာပဲဘာသာပြန်လိုက်တာဘာဖြစ်လို့ဆိုတော့ဦးဇင်းတို့ ဒီပါဠိတော်ထာဂရာတွေကဦးဇင်းတို့ဒီဟိုရောက်သွားတဲ့အခါမှာအိန္ဒိယကဒီသာသနာနည်းနည်းလေးတိမ်ခေါ်သွားတဲ့အချိန်ဒီဟိုမှာကြံခဲ့တာကဒီဟိုဘာသာနဲ့ကြံခဲ့တာဖြစ်တယ်အဲဒီဟိုဘာသာနဲ့ကြံခဲ့တာကိုဒီဘက်ပါဠိဘာသာဒီဟိုပြန်ပြီးတော့ကူးတဲ့အခါမှာဒါဘာသာပြန်တာပါပဲတကယ်တော့အဲ့တော့ရေဝန်ရပြောမယ်ဆိုတာခြုံပြောလိုက်တော့ဒီအထာဂရာတွေဆိုတာလဲဒါဘုရားဟောကိုအစဉ်လိုက်ထားတဲ့ဒေသနာတော်တွေဖြစ်တယ်လို့ဒီလိုလေးပဲဦးဇင်းတို့နားလည်ထားမှာဖြစ်တယ်အဲ့တော့ကောင်းပြီ။ ဒီမှာဗာပြောတာတော့ဆိုတဲ့အခါကျတော့ရုပနာလက္ခဏာရူပံဖောက်ပြန်တတ်တဲ့အတွက်ကြောင့်ယောဝိရိယလက္ခဏာဝေဒနာခံစားတတ်တဲ့အတွက်ကြောင့်ဝေဒနာလို့ဒီလိုမျိုးတေတံတေတံဓမ္မနဲ့ထိုးထိုးသောတရားတို့မှာယောဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီလိုတရားတွေပေါ့အဲ့လိုတရားတွေကိုဗာပြတော့ဒါခန္ဓာ၅ပါးနည်းနဲ့ပြောရင်ပေါ့အဲ့လိုတရားတွေကိုတခါတည်းဘာလို့တုံးဆိုတော့ပစ္စတလက္ခဏာတန်လက္ခဏာဝေဒနာပစ္စတအတီးတီးသောလက္ခဏာ တည်တည်သောလက္ခဏာပေါ့ဥမာရုပ်သို့ရုပ်ကလက္ခဏာဝေဒနာသို့ဝေဒနာရဲ့လက္ခဏာအခုပြောခဲ့သလိုအဲ့ဒါတွေကိုတန်လက္ခဏာဝေဒနာမှတ်သားသည့်အစွမ်းအပြင်ပောတာဖြစ်သောပညာလို့ပဲပြောတယ်ဒီညမှာပောတာဖြစ်သောပညာပညာပဲတဲ့အဲ့ဒါသူတို့ကယုတ်တရားနံတရားတွေကိုတလုံးစီလက္ခဏာရတ္တပြစ္စုပ္ပတ္တံပရဒံလို့ခေါ်တဲ့အဲ့လက္ခဏာဒီစရုပ်ကပရမတ္ထတ္တာတွေစိုက်သည့်တိုင်အောင်ဒါသိနေခြင်းပညာဒီနေရာမှာပညာဆိုတာကွဲကွဲပြားပြားသိနေခြင်းပဲ ဒါကြတဲ့ဟုတ်ရဲ့လားဟုတ်မှာဟုတ်ရဲ့လားသူလို့သူလို့နဲ့တန်တရားနဲ့နေတာတွေကိုကြော်လွှမ်းလုံမြောက်ပြီးတော့ဒီနေရာမှာတကယ်ကိုပရမတ္ထတတစိုက်တည်တိုင်အောင်ကွဲကွဲပြားပြားနဲ့သိချင်းဆိုတဲ့ပညာအဲ့ဒီပညာကိုဗာပြောတော့ဘောဓဖြစ်တော့ပညာပိဇာဏလက္ခဏာတန်လက္ခဏာဝတိနာအတိတိသောလက္ခဏာကိုကောင်းစွာမှတ်သားသည့်အစားအပြင်ဘောဓဖြစ်သောပညာပညာကို ညာတပရိပညာပညာတိညာတပရိညာညာတပရိညာမိတယ်တဲ့ဟောညာတပရိညာမိတယ်ဆိုတော့စောစောကပြောတယ်တလုံးစီတလုံးစီဒါပရမတ္ထတတတွေကိုပရမတ္ထတတတွေရဲ့လက္ခဏာတွေကိုတလုံးစီတလုံးစီကွဲကွဲပြားပြားဒါသိတဲ့ပညာတနည်းအားဖြင့်အဲ့လက္ခဏာဟိုတလုံးစီတလုံးစီသူတို့ရဲ့အတီးတီးသောလက္ခဏာတွေကိုစူးစမ်းစင်ခြင်သည့်အစွမ်းအပြင်ဖြစ်သွားတဲ့ပညာကိုသာ ညာတပရိညာလို့ခေါ်တယ်လို့ဒီလိုနားလည်ရမှာဖြစ်တယ်အဲ့တော့ညာတပရိညာဒီဦးဇင်းတို့တရားနာယုံမျှတုတမယပညာလောက်တော့မကတော့နာယူလို့သိတဲ့အသည့်တွေတော့ကြောသွားပြီနာယူလို့သိတဲ့အသည့်တွေတော့ဦးဇင်းတို့ရေပုံရဟုတ်တုံးကဦးဇင်းတို့ပညာနဲ့ပတ်သက်လို့ပေါ့လေဦးဇင်းတို့ပြောခဲ့တာလေးတစ်ခုရှိသေးတယ်ဒီအာယုန်တွေကိုသိတဲ့အပိုင်းကဦးဇင်းတို့အတိ၃မျိုးရှိတယ်အဲတင်ညာသည်ဝိညာဉ်သည်ပညာသည်ဆိုတဲ့ဒီလိုအတိ၃မျိုးရှိတာပေါ့ သိတော့သိတာကြီးပဲအဲ့လိုအတိ၃မျိုးရှိတဲ့အပိုင်းမှာတင်ညာနဲ့သိတဲ့အတိသူကတော့သူကအယံကိုသူကဟိုနက်နဲမှုမရှိဘူးပေါ့အပေါ်ယံလေးကိုပဲသိဟောအယံနေပြီးတော့ဝิญဉ္ဉ်နဲ့သိတယ်ဝิญဉ္ဉ်နဲ့သိတဲ့အခါကျသူကပို့ပြီးတော့တော့နဲ့ရှိုင်းလာတယ်တင်ညာနဲ့စာတယ်ဒါပေမဲ့ပညာလိုထွန်းထွန်းဖောက်ဖောက်နဲ့သိတဲ့အစဉ်တော့မရောက်သေးဘူးနောက်ပညာသည်ကြမှာခုနပရမတ္တဓာတ်တွေစိုက်တည်တိုင်အောင် ခုနလက္ခဏာအတီးတီးသောသူတို့ရဲ့ဆိုင်ရာဆိုင်ရာသဘာဝလက္ခဏာတွေကိုစိုက်တည်တန်အောင်တည်တဲ့အတီးမျိုးကိုကြမှာဒါပညာတိလို့ခေါ်တယ်။ဒါဥစဉ်ဒါလေးကိုပြန်ပြီးတော့ပေါ့ဟိုနာဘူးထပ်မှန်မျိုးပေါ့နော်ဥပမာလေးတစ်ခုနဲ့ပြောကြရအောင်။ဟိုတုန်းကတော့ပြောခဲ့ဘူးတယ်ဥစဉ်တို့ဒီရွှေပရိန်တဲ့တယောက်ဆိုကြစို့ရွှေပရိန်တဲ့တယောက်ပဲတာမန်အယတ်သားတယောက်ပဲပေါ့။ငါပုဂ္ဂိုလ်နှစ်ဦးနှစ်ယောက်ဒီယတနာပစ္စည်းတွေတစ်ခုကိုတွေ့ကြပြီဆိုကြစို့ နောက်ကလေးသူငယ်တယောက်ပေါ့ဘာမှမသိသေးတဲ့ကလေးသူငယ်တယောက်သုံးဦးပေါ့အဲ့ဒီသုံးဦးရှိမှခုနဒီလိုယရနာလေးတစ်ခုရောက်ရှိလာပြီရောက်ရှိလာတဲ့ကဥစ္စပရမကလေးပေါ့ဘာမှမသိသေးတဲ့ကလေးတယောက်ကအဲ့ယရနာလေးတစ်ခုတကားလေးမြင်လိုက်လို့ရှိရင်လှလိုက်တာရွှေတယ်လေးတစ်ခုပဲဆိုကြဆိုအဲ့ရွှေတယ်လေးကလှလိုက်တာလှလိုက်တယ်ဆိုတော့ဒီအယောင်မြလောက်ပဲသူကသိအဲ့လိုပဲတင်ညာတိကေသဘောကတော့သူကဘာမှစူးစူးဆန်းဆန်းနဲ့ကွက်ကွက်ပြပြသိတဲ့အတိမျိုးမဟုတ်ဘူး အာယုံကိုသိခါမြမှတ်တာမအယောင်ဆိုအယောင်အတန်ဆိုအတန်ဒီလိုမျိုးသိခါမြမှတ်တာအခုလဲဥမာဆိုကြပါစို့ကလေးငယ်တယောက်ကဒီရှူတဲ့လေးကိုဝင်လိုက်လို့ရှိဩဝါဝါလေးအယောင်လေးကလှလိုက်တာဒီလောက်ပဲသူသိတယ်ဒါဒီတန်ဖိုးကြီးဤတန်ဖိုးမကြီးသူသိပါမလားမမသိနိုင်ပါဘူးခင်ဗျာမသိနိုင်အဲကလေးအသည့်အဲ့လိုပဲတင်ညာတိဆိုတာတင်ညာနဲ့မှတ်လို့မှတ်သားထားတဲ့အသည့်ကအဲ့ထဲမပိုးဘူးဒါပေမဲ့ခုန အရွယ်ရောက်နေတဲ့တက်တိနားလေတဲ့လူတယောက်အနေနဲ့တော့ဒီရွှေတွေကိုမြင်လိုက်တာနဲ့ခုနလှတယ်ဆိုတာလည်းသိတယ်လို့အဲ့ကျလှတယ်ဆိုတာအထက်ကိုကြော်လွန်းပြီးတော့ဗါတယ်တော့ဩဒါဒီတန်မိုးရှိတဲ့ယရနာထိုက်တဲ့ပစ္စည်းတစ်ခုပဲလို့အရွယ်ရောက်တဲ့တို့တကကြီးဒီကမိုက်တွေကြမသိဘူးလားသိပါတယ်ခင်ဗျာအဲ့တော့အရွယ်ရောက်သွားတဲ့ပုဂ္ဂိုလ်ကတော့ခုနဩဒါဟာ ဒါအဖိုးကြီးသောယရနာ ထိုက်သောပစ္စည်းတစ်ခုပဲလို့အဲ့လိုသိတယ်လို့တဲ့ဝိညာဉ်သိဝိညာဉ်သိကြတော့ခုနတာမန်ခုနကလေးသူငယ်သိတယ်အသိတယ်ပိုတော့နည်းနည်းသွားတယ်အယောင်မြလှနေဆိုတာ လောက်တောင် မကတော့ပဲတဲ့တန်မိုးရှိတယ်အဲဒါလိုပဲယုတ်တရားနံတရားတွေကိုတကယ်ကိုလေးလေးနဲ့နဲ့လေးနဲ့သိတာအဲ့ရနေတစင့်တက်လို့ပညာကိုရောက်ပြီဆိုတဲ့အခါကျမှပညာသိတဲ့ကြောင့်ခုနဗဒိန်တဲ့တူပေါ့ ရွှေအကြောင်းကိုနားလည်နေတဲ့ဗြိနေတဦးကဒီယရနာတစ်ခုကိုလက်ဝဲယရနာတစ်ခုကိုတွေ့လိုက်ပြီဆိုတာ ਨੇ ခုနအရွယ်ရောက်တဲ့သူတယောက်ကတော့တန်မိုးချီတဲ့လောက်ပဲသိတာတကယ်ကိုနဲ့နဲ့ဒါကတော့ဘယ်လက်ရဘလောက်ဟိုရွှေရွှေသားကဘလောက်ရှိတယ်ဘယ်နှပဲရရှိတယ်စသည်အပြင်အဲ့လောက်ထိ तू ကမြင်လိုက်ုံနဲ့ तू မသိနိုင်ဘူးတန်မိုးရှိတဲ့ယတနာတစ်ခုလောက်ပဲ तू သိတယ်ဗရိန်တယ်ကြတော့ तू ကဘလောက်သိတယ်ဆိုတော့တခါလဲကွဲကွဲပြားပြားနဲ့ဒီလက်ရကိုကြည်ချင်းအပြင်ဒီလက်ရကဘလောက်ထိ ဒါဟိုတန်မိုးရှိနေတယ်ဘလောက်ဒီဟိုအစဉ်တန်းမြင့်တဲ့လက်ရာတစ်ခုဖြစ်တယ်လေအာအည်အသွေးကဘလောက်ထိရှိတယ်လေတန်မိုးအပြင်ကဘလောက်ထိတန်တယ်လေဆိုတာကိုသူကသိနိုင်တယ်အဲ့လိုပဲဒီပညာကကြတော့ပရမတ္ထတရားတွေကိုသိတဲ့အခါမှာခုနတင်ညာသိလို့အယောင်သွင်းတော့လေမကပဲနဲ့ဝิญဉ်သိလို့တခါလေရုပ်တရားနံတရားဖောက်ပြန်တတ်တဲ့သဘောတရားဆိုပြီးတော့ဒီလိုအသိတွေမကတော့ဘဲနဲ့တကယ်ကိုသူ့က ပရမတ္တသဘာဝကိုထိုးထိုးထွင်းထွင်းနဲ့ဒါကြောင့်မလို့ညာဏပရိညာကိုဘာသာပြန်တဲ့အခါမှာဦးဇင်းတို့အုပ်တော်ကပြောခဲ့လို့ထိုးထိုးထွင်းထွင်းပဲထိုးထိုးထွင်းထွင်းနဲ့ကိုသူကဟိုထိုးထွင်းပြီးတော့ဒါသိမြင်တာတာမန်အပေါ်ယံကလေးသိတာမျိုးမဟုတ်တော့ဘူး။ဘာလို့လဲသူဦးဇင်းတို့ဒီညာဏပရိညာမှာအကျုံးဝင်တာကလက္ခဏာဒီစရုပ်ကလည်းပါတယ်။လက္ခဏာဒီစရုပ်ကလည်းပါတဲ့အခါကျတော့သူကြမှာဆိုရုပ်တရားကိုခုနလေးဘက်လေးလံကလှည့်ကြည့်မယ်ဝေဒနာတရားကိုလေးဘက်လေးလံကလှည့်ကြည့်မယ်ဝေလက္ခဏာအဖြစ်နဲ့ကြည့်မယ်လက္ခဏာရတ္တဆိုတဲ့ လုပ်ငန်းကိစ္စအပြင်လည်းကြည့်မယ်ပစ္စုပ္ပတ္ထံလို့ခေါ်တဲ့ဒါဉာဏ်အားရှိရှိထင်လာတဲ့ဘက်ကလည်းလှည့်ကြည့်မယ်ယောဂီသူတော်ကောင်းတယောက်ကတဏ္ဍာမှာဘလို့ထင်လာတယ်ဟောနောက်တကဗရဒ္ဓံလို့ခေါ်တဲ့နီးသွားသောအကြောင်းဝေးသွားသောအကြောင်းဒီအကြောင်းတွေအပြင်လည်းသိနောက်ဒီညာဏပညာကကပရိစ္ဆသမုပ္ပတ်မှာပါအကျုံးဝင်ထားတယ်ပရိစ္ဆသမုပ္ပတ်လို့ခေါ်တဲ့ပစ္စယပရိကဉာဏ်မှာအကျုံးဝင်တဲ့အတွက်ကြောင့်ဘာထက်ဖြစ်တော့ထိုယုံနာနာမသင်္ကာရတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရား ထိုယုံနာနာမသင်္ခါရသည်ဒုဗ္ဗခန္ဓာကိုပဲကောက်ကြည့်တဲ့ကြည့်တဲ့ဝိညာဉ်ခန္ဓာကိုပဲကောက်ကြည့်တဲ့ကြည့်တဲ့သင်္ခါရခန္ဓာသင်ညက်ခန္ဓာကိုပဲကောက်ကြည့်တဲ့ကြည့်တဲ့သင်္ခါရခန္ဓာကိုပဲကောက်ကြည့်တဲ့ကြည့်တဲ့ဝိညာဉ်နဲ့ခန္ဓာကိုပဲကောက်ကြည့်လိုက်ကြည့်လိုက်ထိုတရားတွေဒီအကြောင်းနဲ့ကင်းပြီးတော့မဖြစ်ဘူးသူတို့မှာအကြောင်းရှိတယ်။အော်အကြောင်းမှာကဘာလို့ဒါကိုလည်းပဲပြစ္စယပရိကညာညာဦးသူတို့ဒီနေ့ဟောမဲ့ဟောကွယ်ပိုင်းမှာပါတယ်လို့ပေါ့။ဒလွန်မြုပ်ကွဲကွဲပြားပြားနဲ့ကိုထိုးထိုးထွေးထွေးနဲ့သိတာအဲ့ဒါကိုကွဲကွဲပြားနဲ့သိတာကိုပညာပဲ။ အဲ့လိုကိုကပြပြနဲ့သိတဲ့အတွက်ကြောင့်တခါနဲ့ဒုပရမတ္တဓာတ်တွေပေါ်မှာထိုးထိုးထွင်းထွင်းနဲ့ထွင်းပေါက်ပြီးသိမြင်လို့ဒါကိုညာတပညာလို့ခေါ်တယ်လို့ဒီလိုလဲတို့တခါကြီးတကမကြီးသဘောကျထားမှာဖြစ်တယ်အဲ့တော့ဒီညာတပညာက နာမရူပပရိသေတဉာဏ်နဲ့ပစ္စယပရိကဉာဏ်ဒီဆရာပြောမယ်ဆရာပြောနဲ့လွမ်းနေရမယ်အစင်တော့မဟုတ်တော့ဘူးဆရာပြောနဲ့လွမ်းနေရမယ်အစင်ဆိုတာတို့တခါကြီးတကမကြီးအခုပေါ်လောလောနဲ့ပြောမယ်ဆိုလို့ရှိရင် အခုဒကာကြီးတွေဒကာမကြီးတွေဒါတရားဘာဝနာတွေအခုလိုကိုကိုတိုင်းလေ့လာတယ်နာယူတယ်ဆိုတဲ့အခါကျတော့ယုတ်တရားဒီဖောက်ပြန်တတ်တယ်ဒကာကြီးတွေဒကာမကြီးတွေမကြဘူးဘူးလားစားဘူးပါတယ်ခင်ဗျာမဟုတ်နေတာပဲဒါမဲ့သူ့ဖောက်ပြန်တယ်ဆိုတာကိုကြားဘူးကမြမတ်တာတော့ရှိတယ်ဒါပေမဲ့ကိုတိုင်းထွင်းဖောက်ပြီးတော့ကိုယ့်ရဲ့တမ္မာဒိဋ္ဌိဉာဏ်များနဲ့အဲ့ယုတ်တရားလေးတွေကတခါလေဖြစ်ပြီးပြတ်သွားတာနန္တရားတွေကနန်ကလတ်လို့ခေါ်တဲ့ဒီဝဋ္ထိစဉ်အတိုင်းမှာတခါလေစိတ္တကဏ္ဍလိုက်စိတ္တကဏ္ဍမှာရှင်မောရှင်မဲ့ စိတ်စိတ်တေးတေးနဲ့တကွဖြစ်ပြီးတော့ပြက်သွားတာဒကာကြီးတွေဒကာမကြီးတွေမြင်မလားမမြင်နိုင်ပါဘူးခင်ဗျာမမြင်ဘူးเนาะမမြင်သေးဘူးဆိုတာတစ်ချိန်တော့မြင်လာမှာပေါ့လုံးလုံးစင်မမြင်သေးတာပြောတာဟုတ်လားလုံးလုံးစင်ကိုကမမြင်သေးဘူးမမြင်သေးဘူးပေါ့နောက်တစ်ခါဥမာဆိုကြမှာဆိုအဲ့မှာမှာခုနစေတကနာတကူတကူတွင်မှာရှိတဲ့နန္တရားဘက်ကကြည့်မှာဆိုဝေဒနာဝေဒနာရဲ့သဘောလေးပါတော့အော်ဝေဒနာဆိုတာအာယုံကအရာသားလေးကိုခံစားနေခံစားတာမှသူ့မှာဝေဒနာကအများကြီးရှိတယ်ဒုက္ခဝေဒနာလားဥပက သောမနတဝေဒနာလားဥပကဝေဒနာလားဒီခန္ဓာမှုမှာရှိသေးတယ်အာယုံကတော့ဒီအာယုံပဲနော်ဒီခါလေးမှာဦးဇင်းတို့ဒီကိုယ့်ကဒီသောမနတဖြစ်ကြောင်းလို့ဥပကဖြစ်ကြောင်းလို့ရှိသေးတယ်ဟိုမှာသောမနတဆိုတာဘာကြောင့်ဖြစ်သလဲအဲဒီခါလေးအိဋ္ဌဟိုသဘာဝပရိကပ္ပလို့ခေါ်တဲ့ဒီအာယုံဒီနဲ့ကြုံလာတဲ့အခါကောင်းတဲ့အာယုံနဲ့ကြုံတဲ့အခါမှာဒါသောမနတဆိုတဲ့နှစ်သက်မှုဝေဒနာလေးဖြစ်တယ်ဟောဒါမှမဟုတ်လို့ဒီခါလေးကျတော့အလယ်လက်အာယုံတွေကိုယ်စိတ်တွေကပဲလေးလက်ဒီကြီးလို့ပဲဖြစ်ဖြစ်အာယုံကပဲ ဟိုအိဋ္ဌမေဇ္ဇတာအာယုံမျိုးအိဋ္ဌမဟုတ်ဘူးပေါ့နော် အတော်အတန်သင်ရောတဲ့အာယုံမျိုးလေးနဲ့တွေ့လို့ပဲဖြစ်ဖြစ်ဒီအာယုံတစ်ခုကိုပဲရူပယုံသုံးပုံတတ္တယုံဆိုတဲ့ဒီလိုအစင်းကိုပဲဖြစ်ဖြစ်အတန်ကိုပဲဖြစ်ဖြစ်အစင်းကိုမြင်လိုက်လို့ပဲဖြစ်ဖြစ်အတန်ကိုကြားလိုက်လို့ပဲဖြစ်ဖြစ်ဖြစ်တဲ့အခါမှာဝေဒနာတော့ဝေဒနာဒီဝေဒနာဘလို့ဝေဒနာတော့ခံစားမှုပိုင်းမှာသောမနတာနဲ့ရှင်းသွားလားဥပက္ခနဲ့ရှင်းသွားလားဒါမျိုးကိုယ်ကွယ်ပြပြတို့တကကြီးတွေဒီကမကြီးတွေသိပလားဆိုတော့လောလောဆယ်တော့မသိသေးဘူးเนาะအဲ့တော့အဲ့ဒါဒီ လုံးလုံးနဲ့မတည်သေးတဲ့အတွက်ကြောင့်ဦးဇင်းတို့အမနာတံပြောကြမယ်ဆိုဒီလိုနာမရူပပရိသေတာဉာဏ်ပစ္စယပရိကဉာဏ်တွေကိုမရသေးတဲ့သူတော်ကောင်းအနေနဲ့တော့အမနာတံပြောမယ်ဆိုရင်ဆရာပြောနဲ့လွမ်းရတဲ့အဆင့်ပဲဘာနဲ့လွမ်းရတဲ့အဆင့်ဆရာပြောနိုင်တဲ့လွမ်းတဲ့အဆင့်ပဲရှိပါသေးတယ်ခင်ဗျာဆရာပြောနဲ့လွမ်းနေရတဲ့အဆင့်ပဲရှိတယ်ကိုယ်တိုင်ဟို practical မပါသေးဘူးကိုယ်တိုင်လက်တွေမပါသေးဘူးဒီလိုသဘောမျိုးဦးဇင်းတို့နားလည်ရမယ် theory ရတော့သိထားပြီဒါပေမဲ့မရသေးဘူးအဲ့တော့ အဲ့ theory ကိုကြော်ပြီးတော့ကိုကိုတိုင်ကြည်ညံကြိုးကိုအထုတ်ပြီဆိုတော့မှဩရုပ်တရားဆိုတာဒီလိုဖြစ်တာပါလားဒီလိုဖြစ်ပြီးဒီလိုပြက်နေတာပါလားနန္တရားကဲသူ့ကဲသဘာဝလက္ခဏာတွေကဘာတွေတော့ဒီလိုတွေသိတဲ့အခါကျမှသာတခါကြီးတွေကအဲ့ဆရာမျိုးကိုကြော်လွန်ပြီးတော့မိမိတို့ရဲ့ကိုယ်ပါတမာဒိဋ္ဌိဉာဏ်ပညာနဲ့အထင်ပေါက်သိမြင်လေယုံ nant ဓမ္မကိုအဲ့ကြမှာအဲ့ဒါနာမရူပပဋိစေတာဉာဏ်လို့အဲ့အစဉ်ကြပါ ဒါဆိုလို့ရှိရင်အရှင်မြတ်အခုလိုတရားတွေနားနေတဲ့ဒီသုဒ္ဓမယဉာဏ်တနည်းအားဖြင့်အခုလိုကြားနေရတဲ့ဒီဟာကတော့ကျေသူမပြုတ်ဘူးလားဆိုတော့ဒီလိုတော့မဟုတ်ဘူးသူကဒါကကျေသူပြုတ်တာပဲလေဒီပရိယတ်တွေကိုအခြေခံပြီးမှပရိပတ်တိဆိုတာသွားရတာပြည်တယ်ပရိယတ်တိဆိုတဲ့လေ့လာမှုသင်ယူမှုတွေကိုအခြေခံပြီးတော့မှမိမိတို့ကနားလည်ပြီးအဲ့နားလည်တယ်စာအရနားလည်ထားတယ်နားလည်ထားတဲ့စာအရကိုတကယ့်သဘောတရားနဲ့လက်တွေ့ပိုင်းပါအောင်ကြင့်မှုအပိုင်းကတော့တဆင့်တက်ရမှာဖြစ်တယ် အဲ့ဒါကိုဦးဇင်းတို့ရောလို့မရအောင်အဲ့နှစ်ခုကိုရောလိုက်လို့ရှိရင်ဒီကကြီးတွေဘာဖြစ်သွားမှာလို့ဆိုတဲ့အခါကျတော့ theory နဲ့ practice ကိုရောလိုက်လို့ရှိရင် theory မှာရင်ဦးဇင်းတို့ကကျေနပ်သွားလိမ့် theory ဆိုတဲ့ဒီဟိုလေ့လာမှုဘိုင်းမှာရင်ကျေနပ်ပြီးအဲ့မှာကိုကိုကိုတခါထပ်ပြီးတော့အဓိမာနဝင်သွားပြန်ရင်ဒီကကြီးတွေဒီကမကြီးဒီဘဝမှာတည်တင်တည်တိုက်တဲ့အခွင့်အရေးရတဲ့ရတိုက်တဲ့အခွင့်အရေးတွေဆုံးရှုံးသွားတယ်အဲဦးဇင်းတို့တကြောင်မို့လို့ဟို တချို့တချို့တရားကြီးတွေပေါ့အဲ့တော့ခုနပြောနေတဲ့အပိုင်းတွေပေါ့အဲတရားပြတဲ့ဆရာတော်တွေနောက်ကအမြဲတမ်းကပ်ပြီးတော့ဟိုတကယ်အားထုတ်ကြတာပေါ့အားထုတ်ခြင်းအားထုတ်ခြင်းနဲ့ဘွဲ့အရေးတွေ့တူလည်းများလာအောင်ဘာဖြစ်လို့ဆိုတော့တရားကြီးတွေကသူကတရားမှာသူကဘာဖြစ်လာလဲဆိုတော့ဟိုရင်းနှီးလာအောင်တရားတွေစာတွေကြေးသွားတာပေါ့စာကြေးသွားတဲ့အခါကျတော့ဘာဖြစ်လို့လဲအဲ့ဒီပုံမှာသူတို့ကဘာထင်လို့ဆိုတဲ့အခါကျတကယ်သိနေပြီလို့ထင်တယ်တကယ်သိနေပြီတကယ်မြင်နေပြီလို့ထင်နေနောက်တကတကယ်အားထုတ်တဲ့အခါမှာထိုက်တဲ့နဲ့ပေါ့ ဟိုတည်ကြည်မှုလေးပေါ့တမာရီလေးတွေဖြစ်လာတဲ့အခါမှာဦးဇင်းတို့ဟိုဝိပဿနာမှာလည်းဝိပဿနာဘက်မှာဝိပဿနာညညူးချောင်းဆိုတာရှိသလိုဒီသမထဘိုင်းမှာလည်းပေါ့နော်ဒီအယောင်လေးနေပေါ်တာတို့နောက်တခါသမသမထဘိုင်းမှာလည်းသူနဲ့ဆိုင်တဲ့အေဂျင့်မှုပတ္တတိတို့နော်ချမ်းသာမှုဒုက္ခတို့ဒါတွေလည်းရှိတာရှိတဲ့အခါကျတော့အဲ့ဒီအပိုင်းလေးတွေမှာတချို့တချို့တခါကြီးတွေဦးဇင်းတို့ဒီမှာရောက်လာတဲ့အခါပေါ့နော် တရားတွေဆွေးနွေးကြည့်တဲ့အခါကျတော့အဲ့ဒီအပိုင်းလေးတွေမှာတင်ဒီတချို့တချို့ယောဂီတွေကဟိုတရားတို့တရားမြတ်ရန်သွားပြီလို့ဒါလိုထင်ကြသူတို့လည်းပုံဝင်နေနေဝန်ခံကြပါတယ်ဝန်ခံတယ်ဆိုတာကဘလို့ဝန်ခံလဲဆိုတော့ရုပ်ဉာဏ်တွေကိုသိသလားဆိုတော့လေမသိဘူးအခုဦးဇင်းတို့ပြောသလိုပေါ့ရုပ်တရားတွေဒီဟိုရုပ်ကလတ်တွေအနေနဲ့ဖြစ်နေတယ်ရုပ်ကလတ်တွေနဲ့ဖြစ်ပြီးတော့နှင်းနှင်းမြန်ဖြစ်ပြီးတော့ပြက်နေတယ်အနန္တရားတွေဆိုရဲသူ့ဆိုင်ရာဟိုရှင်မောရှင်မက်ဟို ဟိုစိတ်စေတသိက်တွေအတူတကွဒါဟိုဖြစ်ပြီးတော့ပြက်နေကြတယ်အဲ့ဒါလည်းစိတ်တခဏတိုင်းစိတ်တခဏတိုင်းမှာစိတ်တခဏတိုင်းချင်းနဲ့မတူဘူးဆိုကြပါလို့ခုလိုတရားနာနေတဲ့အချိန်မှာဖြစ်နေတဲ့ပြင်သာရအောင်ဇံသောတာဝဉ္ဇဉ်တံပရိဇံဒိုင်ယနာဥဒ္ဒောဇောဆိုတာရေပုံရကြည့်ရင်ဇာတိသိတွေဖြစ်နေတယ်ကုသိုလ်စိတ်တွေဖြစ်နေတယ်လို့ဒါလိုတော့ပြောရင်တော့ဟိုအလုံးအချင်းခြုံပြောလိုက်တော့မှားတယ်လို့ပြောလို့မရအောင်ဒါပေမဲ့တကယ်ပရမတ္တတ္တဆိုင်အောင်ဒီ ဟိုကဏတွေပြိုအောင်ပေါ့ကဏတွေပြိုအောင်ဆိုတဲ့အခါမှာဦးဇင်းတို့တဏှတိကဏတမူဝကဏဆိုတဲ့ဒီကဏတွေကိုပြိုရပါတယ်အဲ့လိုကဏတွေကိုပြိုရေးကြရင်တော့တခါကြီးတခါမကြီးအဲ့ဒါမလုံလောက်တော့မလုံလောက်တော့မလုံလောက်တော့ဘူးဆိုတာကနန္တရားကိုသူ့ဝဋ္ထိစဉ်တိုင်းမှာမသိရင်ဒါတဏှတိကဏမပြိုပေါ်နောက်တော့အဲ့ဒီစိတ္တခဏတိုင်းစိတ္တခဏတိုင်းမှာသိနေတယ်နန္တရားတွေကဟိုရှင်ဘောရှင်ဘက်ပေါ့ အသိစိတ်နဲ့တကွာတော့စေတသိက်တွေကိုမှမသိရင်တမောကနာလည်းမပြူစေတကနာတော့သိတယ်တဏှတိကနာတော့ပြိုသွားပြီဒါဟာပြင်သတ္တရာဥဇံပဲဒါဟာသောတာဝိညာဉ်ဇာတိတိတ်ပဲအာဒါဟာတံပရိဆိုင်လက်ခံစိတ်ပဲဒါဟာတဏိရဏစိတ်စူးစမ်းစိတ်ပဲဒါဟာဟုတ်တော်စိတ်ဆုံးဖြတ်ချက်ချတဲ့စိတ်ပဲဒါဟာဇောအာယုံအရတာကိုခံစားတာပဲစသည်အပြင်အဲ့လိုစိတ်တက္ခဏတွေစိတ်တက္ခဏတွေတိနေအောင်တော့အဲ့ဒါတဏှတိကနာပြိုမှုပဲရှိသေးတယ်သမုဟကနာမပြိုဘူးအဲ့စိတ်တက္ခဏတိုင်းမှာရှိတဲ့စိတ်စေတသိက်တွေကိုတစ်လုံးစီတစ်လုံးစီတိပါမှဒါသမုဟကနာပြိုတယ် အဲ့တမောကဏပြောပြီးကမှနောက်ကိစ္စကဏဆိုတဲ့ထိုးဆိုင်ရဆိုင်ရနန္တရားတွေကလုပ်ငန်းကိစ္စဆိုတာရှိတယ်စောစောကပြောကြတယ်လို့ပေါ့ဟိုမှာဖတ်တာရဲ့လုပ်ငန်းကိစ္စဝေဒနာရဲ့လုပ်ငန်းကိစ္စအတိတ်စိတ်ရဲ့လုပ်ငန်းကိစ္စဆိုဒါတွေကိုလည်းမသိဘူးဆိုဒါကိစ္စကဏမပြိုရမ်းဘူးအဲ့ကိစ္စကဏမပြိုတဲ့အခိုက်မှာတခါထပ်ပြီးတော့အာရမဏကဏလို့ခေါ်တယ်တို့စိတ်တခဏလေးတိုင်းမှာစိတ်တခဏလေးတိုင်းမှာထိုးရှင်းမရှင်းမဲ့စိတ်စတိတိယူသွားတဲ့အာယုံကိုလည်းကိုကမသိဘူးဆိုအာရမဏကဏလည်းမပြိုပြန်ဘူး အဲ့တော့ကဏလေးပါးလုံးကိုနန္တရားဘက်မှာလည်းမပြူဘူးယုတ်တရားဘက်မှာလည်းကဏသုံးပါးကိုမပြူဘူးဆိုရင်တို့တကကြီးတကမကြီးဒါဟာယုံ nant ဓမ္မကိုပရမတ္တဉာဏ်မြင်ဆိုင်အောင်သိတယ်လို့သင်တို့ပြောလို့ရပါမလားပြောလို့မရပါဘူးခင်ဗျာပြောလို့မရဘူးအဲ့လိုမရတဲ့အခါကျဘာဖြစ်တော့အဲ့တော့ဦးဇင်းတို့ကပြောတဲ့တချို့တကကြီးတွေဆိုလာပြီးတော့သူတို့ရိုးရိုးသားသားဝင်ခညာပဲအဲ့လိုရုပ်တင်ဉာဏ်တွေကိုသိပလားမေးကြည့်တော့မသိဘူးဒါပေမဲ့သူတို့သိတာဘာသိတော့တရားအထုတ်လိုက်တယ်သူတို့နီးနဲ့သူတို့ဟန်နဲ့သူတို့အားထုတ်ကြတယ် တော်တော်လေးကြာရင်နိုင်ဝဲလောက်10မိနစ်15မိနစ်တချို့ဆိုမြန်ကြတယ်9မိနစ်10မိနစ်15မိနစ်လောက်ဆိုရင်တခါလေအေးချမ်းသွားတယ်အဲ့ဒီပေါ့ပတ္တတိဖြစ်တယ်ပေါ့အာတခါလေကိုရောစိတ်ကောတခါလေငြင်းညမ်းပြီးတော့အေးချမ်းနေတယ်အဲ့ရနေပြီးချမ်းသာလိုက်တာတခါလေအပြင်အာယုံတွေနဲ့မဆက်ဆက်တခါလေချမ်းသာနေအဲ့ဒီတော့သူတို့ကကမ္မဋ္ဌာန်းအာယုံတော့ရှိနေပုံရတယ်သို့တော့အဲ့နောက်ပိုင်းကျတချို့ယောဂီတွေမှာဆိုရင်ဖြက်ကလေးသူဘာမှမသိတော့ အဲ့ဒါတထိုင်လုံးမှတနာရီခွဲဆိုတနာရီခွဲတထိုင်လုံးမှသူတို့ဘာမှမသိတော့အဲ့ဒီမသိခြင်းကိုပဲတချို့တချို့ဒီယောဂီတွေကဘာလဲဆိုတော့တရားတို့ရသွားတယ်အဲ့ငိမ့်တဲ့ကြီးကိုမျက်မှောက်ပြုနိုင်တယ်ယုံနာဓမ္မသင်္ခါရတွေကဖြစ်ပျက်မှုတွေကိုစုံသွားတယ်ဖြစ်ပျက်စုံသွားတယ်စသည်အပြင်ဒီလိုသုံးကြတတ်ကြတယ်ဒါလေးတွေကတော့အယူအဆမှားယွင်းခြင်းတွေတာဖြစ်တယ်ဘာဖြစ်လို့တော့စောစောကပြောသလိုပေါ့တကယ်ညာနာပရိညာခံအရာသိတင်သိတတ်တဲ့တရားတွေကိုမှပရမတ္ထဉာဏ်အမြင်ဆိုင်အောင်မသိသေးဘဲနဲ့ ဝိပဿနာလို့ခေါ်တဲ့တိရဏပရိညာကို ကုပြီးတော့အဲ့ဒီအပိုင်းကြမှာယုတ်တိဏ္ဍီကိုပြန်သိအောင်ကြိုးစားနေဖို့ထိုယုံနာဓမ္မသင်္ခါရတွေကလက္ခဏာကြီးသုံးဏကိုလည်းတခါဟိုရှုပွားသုံးသပ်နေဖို့ဆိုတော့တခါကြီးဒီဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဗျာမဖြစ်နိုင်ပါဘူးဒါကိုတော့ဦးဇင်းတို့လက်ခံထားပါဗျဒါကြောင့်မလို့ဒီမှာပြန်ပြောမယ်ဆိုရင်ညာတပရိညာတိဒီလိလာကမြပေါ့ဒီစာတိလောက်တင်တော့မကတော့ဘူးကိုယ်တိုင်သိဖြစ်တဲ့တမ္မာဒိဋ္ဌိဉာဏ် ဉာဏ်တွေကိုယ်တိုင်ဖြစ်မောက်သိပြီးရင်ဆိုတဲ့အဲ့တမာဒိဋ္ဌိနဲ့သိတယ်ပညာနဲ့သိတယ်ပေါ့ပညာဆိုတာကိုယ်ကိုယ်ပြပြသိတယ်ပညာအထိပါပါတယ်လို့တို့တကကြီးဒီကမကြီးဒီလိုနားလည်ရမယ်ဒါကြောင့်မလို့ဒါရလုပ္ပတတ္တရုပ္ပနာလက္ခဏရူပံဝိဒိတလက္ခဏဝေဒနာတိအေဝံတေတံတေတံဓမ္မနံပစ္စဒလက္ခဏတံလက္ခဏဝတိနာပောဒာပညာညာတပရိညာနာမအေတတ္တာဤပရိညာပညာသုံးပါးတို့တွင်ရုပ္ပနာလက္ခဏရူပံပေါက်ပြန်တတ်တဲ့အတွက်ကြောင့်ယုတ်တရားဟု၍ဝေဒိတလက္ခဏဝေဒနာခံစားတတ်သည့်အဖြစ်ကြောင့် ဝေခံစားတတ်သည်ခံစားတတ်သည်လက္ခဏာကြောင့်ဝေဒနာခံစားခြင်းဆိုတဲ့ဝေဒနာဟူ၍ဣတိဧဝံဤသို့ဒေတံဒေတာဓမ္မနံဒိုဒိုသောပရမတ္ထတရားတို့ဤပိဇာတာလက္ခဏာတန်လက္ခဏာဝတိနာအတိအတိသော ကိုယ်ပိုင်လက္ခဏာတို့ကို ကောင်းစွာမှတ်သားသည့်အစအပြင်ပုတ္တာဖြစ်သောပညာကွဲကွဲပြားပြားသိတတ်ခြင်းဆိုတဲ့ပညာသည်ညာတပညာနာမှာညာတပညာမြည်ပါပေ၏ဟောပညာကိုညာတပညာလို့ခေါ်တယ်အဲ့ဒီပညာဘာပညာ အဒီအဒီသောပရမတ္ထဓမ္မတွေကလက္ခဏာကို ကောင်းစွာမှတ်သားတတ်တယ်၊ကွဲကွဲပြားပြားသိခြင်းဆိုတဲ့ပညာကိုသာညာတပညာလို့ခေါ်တယ်လို့တို့တို့တို့တခါကြီးတွေတက္ကမကြီးတွေဒီနေရာမှာတန်လိုက်တာချဆုံးဖြတ်ချက်ချပြီးတော့မှတ်သားပြီးတော့ဟုတ်ပလား။ဒါဒီညာတပညာပိုင်းအဲ့တော့ညာတပညာပိုင်းအရာပြန်ပြီးတော့ပြောကြမယ်ဆိုရင်အဲ့ဒါကွဲကွဲပြားပြားသိတဲ့ပညာကိုရကောက်ရအောင် ဘာကိုကောင်းကောင်းများများသိလဲဆိုတော့ဒုပရမတ္ထဓမ္မတွေရဲ့အတိအတိကိုယ်ပိုင်တဘာဝလက္ခဏာတွေကိုကောင်းစွာမှတ်သားသိရစွမ်းဖြင့်ဖြစ်တဲ့ပညာကိုဒါရတယ်ဘယ်လိုသဘောပေါက်ရအဲ့ဒါပြီးတော့မှဦးဇင်းတို့တိရဏပရိညာဘိုင်းရောက်တဲ့အခါကျမှရူပံနေဇံဝေဒနာနေဇာတိအာရိဏနေယေနဒေတံယေဝဓမ္မနံဒေတံယေဝဓမ္မနံတမင်ညလက္ခဏာအာရောပိတဝပဝောတာလက္ခဏာရမဏိကဝိပဿနာပညာတိရဏပရိညာနာမဟော သူကြတော့သူကဘာဖြစ်သွားတော့ဟိုရှေးကညာတပရိညာအရမှသိခဲ့တဲ့တရားတွေဒါကိုသိခဲ့တဲ့တရားတွေကိုရူပံယုတ်တရားတွေအနိစ္စမမြဲခြင်းမမြဲပါဘိသောတကဝေဒနာဝေဒနာတရားတွေအနိစ္စမမြဲပါဘိသောတကဣတိအာရိနာဤသို့သောအချင်းအရာအပြင်ဣတိအာရိနာဤသို့ဤသို့အစရှိသည်ဤသို့အစရှိသောနေရနာနိဖြင့်တေတံယေဝဓမ္မနံထိုညာတပရိညာပညာဖြင့် ပိုင်းခြား၍တိခဲ့သောတရားတို့ဤသာတရင်ဟောသူကတေတံယေဝဘယ်တရားတွေတော့ညာတံပရိညာပိုင်းကတိခဲ့တဲ့တရားတွေကိုပြန်ဆွဲခြင်းလို့တေတံယေဝဓမ္မနံတို့ညာတပရိညာပညာဖြင့်ဒိုးဒိုးထွန်းထွန်းတိခဲ့တဲ့တရားတို့ဤသာမင်းညာလက္ခဏံတရားတို့ဤသာလျင်တို့ညာတပရိညာပညာဖြင့်တို့တို့ရဲ့တိခဲ့တဲ့ဗရမတ္ထတရားတို့ဤသာလျင်သာမင်းညာလက္ခဏံသာမင်းညာလက္ခဏာကိုဟောဦးဇင်းတို့ပြောခဲ့တယ်ရှေ့ကပစ္စတ္တ လက္ခဏာဆိုတာကိုယ်ပိုင်တဘာဝလက္ခဏာတွေကိုပြောပြီးကုဋေညာတိရဏပရိညာပိုင်းရတဲ့အခါကျမှတာမင်ညာလက္ခဏာယုတ်တရားမှာလည်းမမြဲခြင်းဆိုတဲ့အနေစဝေဒနာနံတရားတွေမှာလည်းဝေဒနာမှာလည်းမမြဲခြင်းဆိုတဲ့အနေစပဲတင်ညာမှာလည်းမမြဲခြင်းဆိုတဲ့အနေစဘိုးတော်ကလို့ဝေဒနာဝတိတလက္ခဏာမဟုတ်တော့ဒါသူ့ရဲ့ကိုယ်ပိုင်တဘာဝလက္ခဏာအခုကတာမင်ညာလက္ခဏာဖြစ်တဲ့ယုတ်ပဲကြည့်ကြည့်နာမဲကြည့်ကြည့်တာမင်ညာအဖြစ်ယုတ်ကောနံကောအမိရတဲ့ပရမတ္ထဓမ္မသင်္ခါရတရားတွေမှန်သမျှမမြဲဘူးအနေစဆင်းရဲတဲ့ဒုက္ခ အခြေခဲအခိုင်မှာနေတရာဖြင့်တည်တတ်မနေဘူးအစိုးမရဘူးအနတ္တဆိုတဲ့ဒီလက္ခဏာကြီး၃ပါးကတော့တမညာလို့ခေါ်တယ်ယုံနယ်လည်းဆိုင်တယ်ဝေဒနာလည်းဆိုင်တယ်သင်ညာနဲ့လည်းဆိုင်တယ်သင်္ကာနဲ့လည်းဆိုင်တယ်ဒါကိုတမညာလက္ခဏာလို့ခေါ်တယ်အဲလိုတမညာလက္ခဏာအပြင်တမညာလက္ခဏာတမညာလက္ခဏာကိုအာရောပိတ္တဝတင်၍ပောတာ ဖြစ်သော လက္ခဏာရမဏိကဝိပဿနာပညာလက္ခဏာကိုအာရုံပြုတာဟောဘာလက္ခဏာတော့တမညာလက္ခဏာတွေကို အာယုံပြုပြီးတော့ဝိပဿနာပညာအဖမှန်တတ်တာရှုပွားသုံးသပ်ခြင်းဆိုတဲ့ပညာကိုတိရဏပညာလို့ခေါ်တယ်။အာဒါလိုလေးနားလည်ရမယ်။ဒါတော့ဒါတိရဏပညာဘိုင်းမှာစပြီးဝိပဿနာရှုပြီ။အဲဒီဝိပဿနာဒီရှေ့ကညာဏပညာရသိသိခဲ့တဲ့ယုံနာဓမ္မသင်္ခါရတွေကိုပြန်ရှုရတယ်လို့ဒါလိုနားလည်ရမှာဖြစ်တယ်။ဟောပြီးတဲ့အခါကျမှဒေတုယေဝံဘာနာဓမေတုအနိဋ္ဌတင်ညာတိပဇာဟနာဝတေနာဘောတာ လက္ခဏာလမဏိကဝိပဿနာပညာဘာနာပညာနာမဒါလောကီပညာ၃ပါးအနေနဲ့လောကီပညာပညာ၃ပါးအနေနဲ့ပြောကြရင်တဲ့အဲ့ဒီခုနတိရဏပညာရလက္ခဏာဤ၃ဌာန်ကိုတင်ပြီးတော့ရှုပွားသုံးတဲ့ကြတဲ့ထိုတရားတွေရဲ့ထိုတရားတွေမှာပဲထပ်ပြီးတော့ဗာပြတ်တော့အနေဇာတိပဇာဟနာဝတိနာ နေဇာတိပဇာဟနာဝတိနာအနေဇာလို့ကိုကရှုလိုက်တဲ့အခါကျတော့နေဇာတင်ညာကြီးဒီကကြီးဒီကမကြီးနေဇာတင်ညာကြီးကိုမပယ်စွန့်နိုင်ဘူးလားပယ်စွန့်နိုင်ပါတယ်ဖေဟာ အကယ်၍ဒုက္ခလို့ရှုမယ်ဆိုလို့ရှိရင်အဲ့ဒုက္ခလို့ရှုတဲ့အတွက်ကြောင့်ဒုက္ခဆိုတဲ့တင်ညာကြီးကိုမပယ်စွန့်နိုင်ဘူးလားပယ်စွန့်နိုင်ပါတယ်ခင်ဗျာအဲ့လိုပေါ့အနေစာတင်ညာအစရှိတဲ့ဒီတရားတွေကိုပယ်စွန့်ခြင်းဤအစားအပြင်ပေါ်တာဖြစ်တော့ပယ်စွန့်သွားတာဇန်ဇန်ဝိပဿနာဉာဏ်တွေထဲပိုင်းဝိပဿနာဉာဏ်တွေကိုရှုလိုက်တဲ့အခါမှာအနေစာကိုအနေစာလို့ရှုရင်အနေစာတင်ညာကိုပယ်စွန့်နိုင်မယ်အနတ္တလို့ရှုရင်အတ္တတင်ညာကိုပယ်စွန့်နိုင်မယ်ဆိုတဲ့အဲ့လိုနည်းအပြင်ရှုသွားတယ်ဗျာဒါတော့လက္ခဏာရမဏိကဝိပဿနာပညာ ဟောလက္ခဏာကို အာယုံပြုပြီးတော့ဖြစ်တယ်ဝိပဿနာပညာပဲအဲ့တော့ပရိညာပညာသုံးပါးလုံးဤတရားကိုဒီပညာကိုရတယ်လို့ဒီလိုလဲနားလည်ထားမှာဖြစ်တယ်အဲ့တော့ဒီလက္ခဏာဓမ္မတိကဝိပဿနာပညာကိုသာလည်းညီဆံရဆံရဟိုတရားတွေကိုပေါ့ဆံရဆံရနေဆာတင်ညာအစရှိတဲ့ဒီတင်ညာတွေကိုပယ်စွန့်ပြီးတော့လက္ခဏာ ကိုအာယုံပြုပြီးတော့ဖြစ်တဲ့ဝိပဿနာဉာဏ်ပညာကိုဘာနာပညာလို့ခေါ်တယ်အဲ့တော့ဒါကြောင့်မလို့ဒါကိုအထက်ပိုင်းဝိပဿနာပညာတွေကိုသုံးတယ်ဆိုပြီးလောကီပညာပညာအရာဒါလိုပြောတာအဲ့တော့ဒကာကြီးတွေကမကြီးခြုံပြီးပြောလိုက်ကြမယ်ဆိုရင်ဒီပညာပညာသုံးပါးသည်တရေကိုအားဖြင့်ပညာကိုပဲရတယ်ဘာကိုပဲရတရေကိုအားဖြင့်ပညာကိုဒါရပါတယ်ဗျာပညာဒီခုနတင်ညာတိဝิญဉ်တင်နဲ့ကြော်လုံးနေ အဲဒါကြောင့်မလို့ဦးဇင်းတို့ဘွဲ့ရတိုင်းလည်းပဲပညာတတ်မဖြစ်ဘူးဆိုသလိုပဲဟုတ်ပလားနော်ဘွဲ့ရတိုင်းဒီဂိုက်တွေဒီဂိုက်တွေပညာတတ်ဖြစ်ပါမလားမဖြစ်သေးပါဘူးဗျာအဲလိုပဲဒီမှာသုဒ္ဓမယဉာဏ်လေးနဲ့ဒါဟာရုပ်ပဲဒါဟာဝေဒနာပဲရုပ်ဆိုတာဖောက်ပြန်တတ်တယ်ဝေဒနာဆိုတာခံစားတတ်တယ်နံတရားတွေဆိုတာအာယုံကိုညှို့တတ်တယ်ဆိုတော့သိနေုံအတိတီတော့ဒါဦးဇင်းတို့တကယ်ထိုးထွင်းသိတယ်ဒါနာမရူပပြိစိတာဉာဏ်ကိုမရသေးဘူးဘယ်လိုနားလဲရအဲ့လိုနားလဲပြီးတော့ ငါတို့ဒီနာမရူပပရိစ္ဆေဒဉာဏ်ကိုယာယီပစ္စယပရိက္ခဉာဏ်ကိုယာယီလို့ခေါ်တဲ့ဒီဒီညာတပရိညာခံကိုရဖို့တော့ငါတို့တကယ်အားထုတ်ဖို့လိုသေးတယ်တကယ်ကိုယ်တိုင်အာတုံခွန်ဆိုင်အားထုတ်လို့ငါတို့တမ္မာဒိဋ္ဌိဉာဏ်ပညာနဲ့အခုဆရာသမားတွေစာအုပ်စာပေတွေမှာလေ့လာထားသလိုဆရာသမားတွေထံပေါက်ကလေ့လာထားသလိုဆရာသမားတွေပြောသလိုဒီမမြဲမှုဆိုတဲ့ယုတ်တရားရဲ့သဘော အခဝေဒနာရဲ့ခံစားမှုဆိုတဲ့သဘောတွေကိုကိုယ်တိုင်ပညာနဲ့ကိုယ်တိုင်ဉာဏ်ပညာနဲ့သိပြီဆိုတဲ့အခါကျမှငါတို့ညာတပညာခံကိုငါတို့အောင်အောင်မြင်မြင်နဲ့ဒါရောက်ရှိပြီရရှိပြီလို့ဒီလိုလဲသဘောကျအောင်မှာဖြစ်တယ်နော်တခါကြီးတွေကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒါကတော့ပညာပညာသုံးပါးနဲ့ပတ်သက်လို့ပေါ့အဲ့တော့ပညာကိုပဲယူရပါတယ်လို့အချင်းချုပ်ပြီးတော့ဒီလောက်ပဲဦးဇင်းတို့သိကြရအောင်သိပြီးတော့ဦးဇင်းတို့ဟောကွက်ကလေးကိုဆက်သွားကြရအောင်အဲ့တော့ဟောကွက်ကိုသွားတဲ့အခါကျတော့ဦးဇင်းတို့ပြီးခဲ့တဲ့အပတ်ကတော့ဘာကို ဘယ်ပိုင်းနဲ့ဘယ်ပိုင်းကိုရောက်ခဲ့လဲဆိုတော့ဦးဇင်းတို့ဒီဟိုဒိဋ္ဌိဝိတုဒ္ဓိပေါ့နော်ဒိဋ္ဌိဝိတုဒ္ဓိပိုင်းကိုဦးဇင်းတို့သိပြီးသွားတာပေါ့ဒိဋ္ဌိဝိတုဒ္ဓိပိုင်းမှာယုတ်ဒီဉာဏ်တွေကိုဒါကောကောပြပြသိရမယ်ဆိုတဲ့အပိုင်းပေါ့အဲဒိဋ္ဌိဝိတုဒ္ဓိပိုင်းကိုပြီးတဲ့အခါကျတော့ဦးဇင်းတို့ဒီနေ့တော့ကင်္ကာဝိဒနာဝိတုဒ္ဓိပိုင်းကိုပူကြရအောင်အဲ့တော့စေတဝိတုဒ္ဓိပိုင်းမှာသီလတရားတွေကိုသီလဝိတုဒ္ဓိပိုင်းမှာသီလတရားတွေကိုပြပြစင်စင်နဲ့ဒါဖြည့်ကျင့်မယ်ပြီးတဲ့အခါစေတဝိတုဒ္ဓိပိုင်းမှာ ဒါတမာရီတရားတွေကိုသမထကမ္မထန်တွေကိုအာထုတ်လို့တမာရီတရားတွေကိုဥပ္ပစာရအပနာဒါတမျိုးမျိုးသောတမာရီရအောင်ဒါဖြစ်ကျင်နိုင်မင်းအဲဖြစ်ကျင်နိုင်ပြီဆိုတဲ့သူတော်ကောင်းကတဆင့်တက်ပြီးတတိဝုတ္တိကံမှာအခုပြောခဲ့တဲ့ယုံနံဓမ္မသင်္ခါရတွေကိုဒါပရမတ္တဉာဏ်အမြင်စိုက်တည်တိုင်အောင်ဒါဖြစ်ကျင်ရမှာဖြစ်တယ်အဲ့လိုဖြစ်ကျင်ရင်တော့တို့ယုံနံဓမ္မသင်္ခါရအပေါ်မှာလည်းပဲဒါအတိညာမှာတန်ရှင်းသွားပြီဒိဋ္ဌိဝုတ္တိအဲ့ဒီဘိုင်းဒီမှာခုနငါသူတစ်ပါးယောက်ျားမိန်းမဆိုတာ မရှိတော့ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိတော့ဘူး တကယ်ပရမတ္ထဉာဏ်မြင်ဆိုင်နေတဲ့ပုဂ္ဂိုလ်ကဒီဉာဏ်ကိုပွားများအားထုတ်နေခိုက်မှာမိမိအစ္ဆဒကြည့်လည်းပဲငါဆိုတဲ့ဒါအတ္တပျောက်သွားတယ်ငါဆိုတဲ့အတ္တပျောက်သွားပြီကြည်တိုင်းလို့ချင်းယုတ်တရားအစုပုံများသာဖြစ်တယ်နန္တရားအစုပုံများသာဖြစ်တယ်။အော်သူတို့ကဗိဓာခန္ဓာကိုယ်တွေကြည်လို့ရှိနေခုနယုတ်တရားအစုပုံနန္တရားအစုပုံများသာဖြစ်တယ်ဗိဓာတက်ရှိကိုလောကကိုကြည်။တမဲ့လောကကိုကြည်နေယုတ်တရားအစုပုံများသာဖြစ်တယ်။ဥအိမ် တခါလေကားဆိုတဲ့ဒီလိုအရာဝတ္ထုတွေနဲ့ဆွဲပြတာတွေကဘာမှမရှိပါလားတခါကြီးတွေတခါမကြီးတွေတခါလေအခုမိမိတို့သုံးနေတဲ့ရှေ့မှာရှိတဲ့အခု electronic ပစ္စည်းတွေကိုလှမ်းကြည့်လိုက်လို့ရှိတယ်ပဲအာဘုံပဲကွန်ပျူတာပဲအမည်တွေတော့အမျိုးမျိုးတက်နေတာတကယ်ပရမတ္ထဉာဏ်မြင်ဆိုင်လို့ဓကမဏကိုဖန်ဆိုင်ပြီးတော့ယူပွားသုံးသပ်လိုက်ရင်တခါကြီးတခါမကြီးဘာပဲရှိရုပ်တွေပဲရှိပါတယ်ဖေဟာရုပ်တွေပဲရှိတယ်ရုပ်တွေကအစုပုံကြီးပဲ အဲအဲ့လိုမျိုးပေါ့နော်တခါလေမိမိတို့ရဲ့အသုံးဆောင်ပစ္စည်းတွေပဲအသုံးဆောင်ပစ္စည်းပဲကြည်လိုက်ကြည်လိုက်ဒါတက်မဲ့လောကကိုကြည်နေရုပ်တရားအစုပုံတွေပဲရှိတယ်အဲရုပ်တရားအစုပုံတွေမှာခုနပရမတ္ထဓာတ်သားတွေကိုတက်ခွက်ကရင်ရေပုံရာအပြင်ဒါဟိုအောက်နေဘောကရုပ်လို့ခေါ်တဲ့ရုပ်ဗိဒ္ဓလောကမှာ၈မျိုးပဲရှိတယ်ပထဝီအဘောဒိသောဝါယောဟောနာကန္နာရတ္တဩဇာဆိုတဲ့ဒီ၈မျိုးပဲရှိအဲတခါလေးမှာအတ္တမှာမာလာလို့ရှိရင်၉မျိုးရှိမယ်တရဏဘောကကလပ်အနေနဲ့အဲအဲ့လိုမျိုးဒါခါလေဗိဒ္ဓလောကကိုတက်မဲ့လောကကိုကြည့်တယ်အဲ့လို၈မျိုး၉မျိုးသောရုပ် ပရမတ္ထသဘောတွေကြီးပဲရှိတယ်တက်ရှိလောကဗိဓာရှိဖြစ်တဲ့တက်ရှိလောကကိုလှမ်းကြည့်လိုက်လို့ရှိတယ်စောစောကပြောတဲ့ယုတ်တရားအစုပုံနန္တရားအစုပုံမျှတာရှိပြီသူယုတ်တရားနန္တရားတဲ့တာလွန်ပြီးတော့ယောက်ျားမိန်းမအဲပုဂ္ဂိုလ်တ attva ဆိုတာဘာမှရှာမရတော့အဲ့ခါကျမှတတ္တတင်ညာလဲကွာတာပေါ့နော်အဲ့အချိန်မှာတတ္တတင်ညာကွာသွားတယ်တတ္တတင်ညာကွာပြီးကွာပြီးတော့ဒါကြောင့်မလို့ဒီဒိဋ္ဌိဝိသုဒ္ဓိဘိုင်းကိုဒါအင်မတန်အားရစရာကောင်းတဲ့အပိုင်းအနေနဲ့ဦးဇင်းတို့ဒါပြီးခဲ့တဲ့ဟိုအပတ်တွေကဒါပြောခဲ့တာပေါ့ တက္ကာဒိဋ္ဌိကိုခွာနိုင်ကဲကောင်းပြီအဲ့လိုတက္ကာဒိဋ္ဌိကိုကွာနိုင်လို့ဒိဋ္ဌိဝိသုဒ္ဓိနဲ့ပြည့်စုံတယ်ဆိုတဲ့သူတော်ကောင်းတယောက်ကဒီကင်္ကာဝိတ္တနာဝိသုဒ္ဓိဘိုင်းကိုကူးရတော့အဲ့တော့ကင်္ကာဝိတ္တနာဝိသုဒ္ဓိဘိုင်းကိုကူးတဲ့အပိုင်းလေးမှာဦးဇင်းတို့ဒီဟိုဘာကိုကြိုပြီးတော့နားလည်ထားရမလဲဆိုတော့ဒီကင်္ကာဝိတ္တနာဝိသုဒ္ဓိရဲ့အတိတ်ပဲလေးကိုစပြီးသိထားရအောင်အဲ့တော့ကင်္ကာဝိတ္တနာဝိသုဒ္ဓိအတိတ်ပဲကဒကာကြီးတွေဦးဇင်းတို့ဒီချက်ကလေးမှာပြန်ပြီးတော့ပြရင်ဘယ်လိုအတိတ်ပဲဖွင့်ဆိုထားတော့ဆိုတော့ကံနဲ့ကံရင်အကျိုးပေါ်မှာကံနဲ့ ကံဤအကျိုးနာယုံမှားမှုကိုကြော်လွှားလွန်မြောက်သည်ဉာဏ်အမြင်စင်ကြယ်ခြင်းဒါဦးဇင်းတို့ဟိုနားလည်လွယ်အောင်ပေါ့သကလုံးတစ်ခုနဲ့သုံးလိုက်တယ်ဆိုရင်အဲ့တော့ကံနဲ့ကံရဲ့အကျိုးဆိုတဲ့အခါကျတော့ဒကာကြီးဒကာမကြီးတွေအခုချိန်ပြန်ကြည့်ပေါ့ကိုကိုမေးကြည့်ပေါ့ငါဒီကံနဲ့ကံရဲ့အကျိုးပေါ်မှာတန်တရားတွေကင်းနေပလားယုံမှားမှုတွေငါမှရှိသေးသလားမရှိတော့ဘူးလားဒကာကြီးတွေဒကာမကြီးတွေမေးကြည့်မေးကြည့်လို့ရှိရင် ဒီကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်ရဆိုတဲ့ကာမတက္ကတာတမ္မာဒိဋ္ဌိပေါ့အဲဒီကာမတက္ကတာတမ္မာဒိဋ္ဌိကအခြေခံအပြင်ဦးဇင်းတို့ဗုဒ္ဓဘာသာသူတော်ကောင်းတွေတိုက်သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းမှာတော့ရှိတယ်ကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တယ်ဒါပေမဲ့အာမကောင်းတာတော့သိကြတယ်အာမကောင်းအာမကောင်းဘူးဆိုတာကခုနဆရာပြောတဲ့သိနေရတဲ့အဆင့်မှာရှိတဲ့အတွက်ကြောင့်အာမကောင်းသေးဘူးကိုယ်တိုင်မျက်မှောက်ထွင်းပြောက်သိမြင်တဲ့အဆင့်ကိုရောက်တဲ့အခါကျမှအဲ့ဒါဟိုလတ္တကာသောလတ္တပရိထောလို့ဆိုတဲ့ အဲ့ဒါဒီသာသနာတော်မှာတက်တာရရပြီထောက်ရတရားရပြီဆိုတာဒီပစ္စယပရိက္ခဉာဏ်ပိုင်းကိုရောက်ပါမှာအဲ့တော့အာမကောင်းမှုဘာကြောင့်အာမကောင်းလို့ဆိုလို့မေးတဲ့အခါကျတော့ဦးဇင်းတို့ဆိုကြပါဆိုပြန်မိတကကြီးတွေတကမာကြီးတွေကိုပြောကြမယ်ဆိုရင်လူဘွားရောက်တယ်ကုစုကံကြောင့်ရောက်တယ်ရေပုံရတာလက်ခံကြဒါပေမဲ့ဘယ်ကုစုကံကြောင့်ရောက်တာတော့ဒါနကုစုရှိမယ်သီလကုစုရှိမယ်ဘာဝနာကုစုတွေရှိမယ်ဘယ်ကုစုကြောင့်ရောက်တာကဲဒါနကုစုကုစုကြောင့်ရောက်တယ်လို့ပဲဆိုကြအောင်ဆိုကဲဒါနကုစုမှာလည်း များကြီးပဲရှိပဲစွမ်းလူမဲ့ပန်းလူမဲ့ရီလူမဲ့သမီးလူမဲ့အဝတ်အထည်လူမဲ့စသည်အဖြစ်အော်လူကံဘက်ကိုကြည့်နေဘုရားကိုလူမာလာတန်ခါကိုလူမာလာလူပုဂ္ဂိုလ်ချင်းကိုပေးလူနေတာလားစသည်အဖြစ်ဒီလိုကံတွေအများကြီးဘယ်ကံကြောင့်ဘယ်ကောင်းကံကြောင့်ဒီလူဘွာရောက်တာလဲတို့တကကြီးတကမကြီးဒီညံကိုမရသေးတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ရင်သိနိုင်ပါမလားမသိနိုင်မသေးပါဘူးခင်ဗျာမသိနိုင်သေးတဲ့အခါကျတော့လူဘွာရောက်တယ်ဆိုတာကောင်းကံကြောင့်တော့ရောက်တယ်လို့ပြောတာဒါပေမဲ့တန်တရားကတော့စိတ်ထဲမှာရှိနေတော့ဟုတ်ဟုတ်ပါမလားဘယ်ကံကြောင့်ရောက်တာတော့ဟော ဒီလိုမေးခွန်းတွေရတို့ဒကာကြီးတွေဒကာမကြီးတွေတဏ္ဍာမှာရှိမနေနိုင်ဘူးလားရှိနိုင်သေးပါတယ်ဗျာရှိနိုင်တာပဲရှိနိုင်သေးတယ်ဒါကြောင့်မဟုတ်လို့ဦးဇင်းတို့ဒီအပိုင်းကိုကင်္ဃဝိဒနာဝိသုဒ္ဓိဘိုင်းမှာဒီကံနဲ့ကံဤအကျိုးတရား၌ယုံမှားမှုကိုကြော်လွှားလုံမြောက်သည့်ဉာဏ်မြင့်စင်ကြယ်ခြင်းရဖို့ကိုဦးဇင်းတို့ဒါဆက်ပြီးတော့ဒါအားထုတ်ကြရမှာဖြစ်တယ်။အဲ့တော့ဒီကင်္ဃဝိဒနာဝိသုဒ္ဓိဘိုင်းဒါကတော့ဦးဇင်းတို့ဗမာလိုပေါ့နားလည်လွယ်အောင်ဘာသာပြန်တာနဲ့ဘာသာပြန်လေး ဒီနေရာမှာဦးဇင်းတို့ဝိသုဒ္ဓိမက်ကဘာသာပြန်ထားတာလေးကိုလည်းဒီမှာထပ်ပြီးတော့နည်းနည်းလေးပြောခြင်းအဲ့ဒါဘာလဲဆိုတော့နာမရူပတာပစ္စယပရိဂဟေနာတီတုအတ္တတုကင်ခံဝိတရိတဝါထိတံညာဏံကင်ခဥဒရဏဝိသုဒ္ဓိနာမဆိုပြီးဒါခတ်တူတူဘယ်လိုမျိုးလေးအတိတ်ပဲဖွင့်ဆိုထားတာအဲ့ဒါဘာပြောတော့နာမရူပတာနန္တရားယုတ်တရားယုတ်နံနှစ်ပါးပေါ့အဲ့ဒီယုတ်တရားနန္တရားတွေကပစ္စယပရိဂဟေပစ္စယပရိဂဟေနေနာအကြောင်းတရားတွေကိုသိသိတည် သိသိခြင်းအပြင်တီတုအတ္တာတုဟောဒါလေးတခုတီတုအတ္တာတုတီတုသုံးပါးကုန်သောအတ္တာတုကာလတို့၌ဘာပြောတာတော့တီတုအတ္တာတုတက်တက်တဲ့ဘာသာပြန်တော့အတိတ်နာကပြစ္ဆုတ်ပံအတိတ်နာကပြစ္ဆုတ်ပံလို့ခေါ်တဲ့ဒီကာလသုံးပါးကိုပြောတာပဲအဲ့တော့အတိတ်နာကပြစ္ဆုတ်ပံလို့ခေါ်တဲ့တီတုအတ္တာတုဒီကာလသုံးပါးမှာကင်ကံယုံမှခြင်းတွေကိုဝိတရိတော်ဟာကြော်လွှားလွန်မြောက်ပြီးတော့ထိတန်တည်တဲ့ညာဏ်ဉာဏ်ကိုကင်္ကာဝိတ္တနာဝိတ္တုတိကို ဟောအဲ့တော့ဒီပိုင်းလေးမှာထပ်ပြီးတော့ဦးဇင်းတို့ဘာသာပြန်မယ်ဆိုဒီကင်္ဃဝိတ္တနာဝိတ္တုတိဆိုတာကာလ၃ပါးမှာယုံမှားခြင်းนี่ကောမကာလ၃ပါးမှာယုံမှားခြင်းတွေကိုကြော်လွှားလွန်မြောက်ပြီးတည်နိုင်တဲ့ဉာဏ်မျိုးကိုခေါ်တာအဲ့တော့ကာလ၃ပါးဆိုတော့ဦးဇင်းတို့ကအတိတ်နာကပြစ္ဆုတ်ပံဆိုတာဒီပြစ္ဆုတ်ပံဘဝကိုဘဟုထားပြစ္ဆုတ်ပံဘဘဝကိုဘဟုထားလိုက်လို့ရှိရင်တခါကြီးတခါမကြီးဒီပြစ္ဆုတ်ပံဘဝဆိုတော့ဟိုးလှမ်းပြီးတော့အတိတ်ဘက်ကိုမှန်းလို့ကြည့်ရင်ဒါအတိတ်ဆိုတဲ့ကာလတစ်ခု အခုမရောက်သေးတဲ့ပြစ္ဆုတ်ပံကနေနှံ့ကြည့်လို့ချင်းမရောက်သေးတဲ့အနာဂတ်ကိုနှံ့ကြည့်တော့ဒါအနာဂတ်ကာလတခုအဲ့ဒီကာလ၃ပါးအပေါ်မှာတန်တရားကင်းရမှာယုံမခြင်းတွေကိုကြော်လွှားလုံလောက်သွားရအဲ့တော့အနာအတိတ်ကိုလမ်းမမြော်ကြည့်တဲ့အခါအတိတ်ကလူ့ဘဝကိုရောက်စေခဲ့တယ်အတိတ်ကတော့ဒါဘဝအထူးထူးဖြစ်ခဲ့တယ်ဘယ်ဘဝတွေငါဖြစ်ခဲ့တယ်လေဒါတော့တကယ်ကြီးဒီကမိုက်ဒီတန်တရာရဲ့ရှိအဆုံးမှာတန်တရားမဖြစ်နိုင်ဘူးလားတန်တရားဖြစ်နိုင်ပါတယ်ဗျာအတိတ်ကငါဖြစ်ခဲ့တာက ဟုတ်သလား ဒါဒကာကြီးဒကာမကြီးတေးသေးချာချာစဉ်းစားရင်တော့ငါတကယ်အတိတ်ကဖြစ်ခဲ့သလားဘလို့ဖြစ်ခဲ့တယ်လေဒါတွေကတန်ရပဲတန်ရဝင်စရာတွေပဲဒီလိုမျိုးကင်္ကာဝိတနာဝိတ္တိပိုင်းတနည်းအားဖြင့်ပြစ္ဆပရိက္ခဉာဏ်ကိုမြင်ရသေးတယ်ဆိုတော့ကောင်းတယောက်တည်းအနာကဖြစ်မယ်ဆိုတော့ဟုတ်သေးရဲ့လားဒါကြောင့်မလို့လဲဦးဇင်းတို့ဒီမှာဟိုဟိုအယူတွေမှားခဲ့ကြတာပေါ့ဥမာဆိုကြပါစို့ဒါကြောင့်မလို့ပြုတဲ့ပုံကူပြီးပြုတဲ့ပုံကူဒီပင်ရင်ခံတဲ့ပုံကူပဲ ခံရတဲ့ပုံကိုပဲအဲ့တော့ဒီပုံကိုကဒါပြုတ်ရင်ဒီလိုအနာဂတ်မှာခံရမယ်အတိတ်ကဒါတွေပြုတ်ခဲ့လို့အခုဒီမှာဒီပုံကိုကခံနေရတယ်ဟော तू အဲ့ဒါတော့ तू ကဘာလို့ဆိုတော့တတ္တရဘက်ကိုရောက်သွားတယ်တတ္တရဘက်ကိုရောက်သွားတယ်ဆိုတာကဘာဖြစ်လို့လဲဒီပုံကိုပြုတ်သောသူသည်ပင်ပြုတ်သောသူသည်ပင်ခံစားရတယ်ဒါတစ်ချက်နောက်သူ့ရဲ့စัจညင်ဘက်ကျအဲ့လိုမဟုတ်ဘူးအင်ညောပုဂ္ဂလောပြုတာကတယောက်အင်ညောဝေဒိဝေဒိကဝေဒိတခံစားတဲ့ပုဂ္ဂိုလ်ဟာတယောက် အဲ့တော့ပြုတာကတယောက်ခံစားတာကတယောက်အဲဆိုတဲ့အခါကျတော့သူကဥစ္စေတဘက်ကိုကူးသွားပြန်အဲ့တော့အဲ့လိုမျိုးယုံမသင်္ကာတွေကိုတကယ်တော့ဦးဇင်းတို့ဒီပုံကိုပြုလို့ဒီပုံကိုခံရတာလားဆိုတော့ဒါလို့မဟုတ်ဘူးတွန့်တော့ဒီဆိုကြမှာဆိုဒကာကြီးတွေဒကာမကြီးတွေဟဲ့ဒီပြစ္ဆုတ်ပံဘွားကိုပဲဥတည်ပြောကြဆိုဒီပြစ္ဆုတ်ပံဘွားမှာပုံကိုတယောက်ပေါ့အမည်တစ်ခုနဲ့ဥမာဆိုကြပါဆိုမောင်ဖြူမောင်ဖြူကကောင်းတာတွေလုပ်တယ် ကောင်းတာတွေလုပ်လို့ဟုတ်အနာဂတ်မှာတခါတည်းမောင်ဖြူကကောင်းကျိုးတွေကိုသွားပြီးခံစားရတယ်မောင်ဖြူတော့ခံစားရတာမဟုတ်ဘူးဒီဘဝမှာပြုနေတဲ့မောင်ဖြူဒီပဲလဲပဲမောင်ဖြူလို့ပြင်းညံ့အနေနဲ့နာမည်တောင်ရှိတာတကယ်တော့ပြုနေတာကယုံ nant ဓမ္မယုံ nant ဓမ္မကဥသိပြီးတော့ဒါကောင်းကံတွေကိုပြုပြုတဲ့အတွက်ကြောင့်ထိုကောင်းကံတွေပြုလိုက်တဲ့အခါမှာထိုကုသိုလ်သင်္ခါရတွေထိုမောင်ပြုတဏ္ဍာမှာတော့ဖြစ်သွားတာအမှန်နဲ့သို့တော့အဲယုံ nant ဓမ္မသင်္ခါရတွေကဖြစ်ပြီးတာနဲ့သူကပြက်သွားတာသင်္ခါရရဲ့သဘောတရားက ကုသိုလ်တော်၎င်းအကုသိုလ်တော်၎င်းဒီကုသိုလ်အကုသိုလ်တွေသင်္ခါရတရားတွေဒီဖြစ်ပြီးတာနဲ့တပြိုင်တည်းပြတ်သွားတာဒါပေမဲ့ဒီသင်္ခါရတရားတွေကအကြောင်းမဲ့တက်တက်ကြီးပြတ်သွားသလားဆိုတော့ तू ကမဟုတ်ဘူး तू ကသူ့ရဲ့စွန့်ရင်ကမ္မတတ္တိလေးကိုဟဲ့ဒီဒီယုံ nant ခန္ဓာတဏ္ဍာအစဉ်မှာမြုပ်နှံသွားတာယုံ nant ခန္ဓာတဏ္ဍာအစဉ်မှာမြုပ်နှံတယ်ဆိုတာကြံရင်ခဲ့တာပေါ့စွန့်ရင်ကမ္မတတ္တိလေးကြံရင်ပြီးကမှ तू ကဒီယုံ nant ခန္ဓာတဏ္ဍာအစဉ်ကယုံ nant ဒီဟိုသင်္ခါရတရားတွေကချုပ်ပြတ်သွားတာ အဲကုသိုလ်တော်၎င်းအကုသိုလ်အကုသိုလ်တော်၎င်းဒီစွန့်ရင်ကမ္မတတ္တိလေးကြံခဲ့တယ်သူတို့ချုပ်ပြသွားတဲ့အချိန်အဲဒီစွန့်ရင်ကမ္မတတ္တိလေးကကံပဲအဲဒီကံလေးကပြန်ပြီးတော့ရင့်ကျက်လာလို့ကျေသူပြုပြီဆိုတဲ့အခါကျတော့အဲဒီယုံ nant ခန္ဓာကအဆိုကြပါဆိုကောင်းကံရောက်တဲ့ကောင်းကံကိုလှုပ်ထားတဲ့ပုဂ္ဂိုလ်တယောက်ဒီအဲကောင်းတဲ့သူပ္ပိဘုံဘဝကိုလာရောက်ရတယ်ဆိုတာပုဂ္ဂိုလ်အနေနဲ့ကူးသွားတာတော့ဟုတ်သလားပုဂ္ဂိုလ်အနေနဲ့ကူးသွားတာမဟုတ်ပါဘူးခင်ဗျာပုဂ္ဂိုလ်အနေနဲ့ကူးသွားတာဒါဆိုရင်အခြားတယောက်လားဆိုတော့အခြားတယောက်တော့မဟုတ်ဘူး အခြားတယောက်လည်းမဟုတ်ဘူးဒီပုဂ္ဂိုလ်ကတခါလေဒီအတ္တလေးကနောင်ဘဝကိုကူးသွားတာမျိုးလည်းမဟုတ်သလိုအခြားတယောက်နောင်ဘဝမှာသွားဖြစ်နေရလဲမဟုတ်ဘူးဒီယုံနံဓမ္မကအကြောင်းကြောင့်အကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့အကြောင်းအကျိုးစဉ်ဆက်မပြတ်ဖြစ်နေတဲ့သဘောတရားမျှတာဖြစ်တယ်ဆိုတာကိုဒီကင်္ဃဝုဒနာဝုတ္တုဘိုင်းမှာဒါဥစဉ်တို့ကွယ်ကွယ်ပြားပြားဒီကင်္ဃဝုဒနာဝုတ္တုကို ပြည့်ပြည့်စုံစုံဖြစ်ကျင်နိုင်တဲ့သူတော်ကောင်းတယောက်ကအဲ့လိုမျိုးတမ္မာဒိဋ္ဌိဉာဏ်မြင်ရအဲ့ဒါကင်္ကာဝိတ္တနာဝိတ္တုတိပေါ့ကဲကောင်းပြီအဲ့တော့ဒီနေရာမှာဒါဆိုရင်ဦးဇင်းတို့ပြောချင်တာကကေကာဝိတ္တနာဝိတ္တုတိဘိုင်းမှာတိတုအတ္တတုလို့ပြောထားရတဲ့ကြောင့်ဦးဇင်းတို့ကာလာ၃ပါးကိုတော့ဒကာကြီးတွေဒကာမကြီးတွေမလွဲတာမဆက်ဆက်ပြီးတော့ရှုရမှာဖြစ်တယ်အဋိဏံကပြစ္ဆုတ်ပံဆိုတဲ့ဘဝ၃ပါးကိုဦးဇင်းတို့ဂွန်းဆက်ပြီးရှုရမယ်ဒါရှုွက်ပိုင်းတွေဖြစ်တယ်လို့ဒီလိုမျိုးလေးလေနားလည်ထားမှာဖြစ်တယ် တော့ဒီနေရာမှာဦးစင်းကဒီနေ့တော့ဟိုရောက်တလောက်ပေါ့လေရောက်တလောက်ဆိုတော့ဒီတာရကရှုွက်ကလေးတွေပုံစံတော့ရောက်ချင်လေရောက်မယ်ပေါ့မရောက်တော့မှဦးစင်းကဒီမှာပြောချင်တာလေးတွေထပ်ပြီးတော့ရှိသေးတယ်အဲ့တော့ဦးစင်းတို့ဟိုဖြစ်စေတဲ့အပိုင်းမှာလေဒီယုံ nant ဓမ္မတွေကိုဖြစ်ပေါ်စေတဲ့အကြောင်းပေါ့နော်အဲအကြောင်းမှလည်းဦးဇင်းတော်ကနှစ်မျိုးခွဲပြီးတော့နားလည်ရတယ် နှမျိုးခွဲပြီးနားလည်ရတယ်ဆိုတဲ့အခါမှာဦးဇင်းတို့ဒီဟေတုပစ္စယပေါ့နော်ဇဏံကအကြောင်းနဲ့ဥပထံဘကအကြောင်းဆိုပြီးဒီလိုအမျိုးနဲ့အကြောင်းနဲ့နှမျိုးရှိဇဏကအကြောင်းဆိုတာတိုက်ရိုက်ဖြစ်ပေါ်စေတာပဲဥပထံဘကအကြောင်းဆိုတာကအထောက်ပံ့အနေနဲ့သူကခြေသူပြုနေတာပဲအဲ့တော့ဟိုဟိုဒါကြောင့်မလို့ဦးဇင်းတို့ဒီပဋ္ဌာန်းဒေသနာတော်ကိုလေ့လာတဲ့အခါမှာတော့ဟိုနားလည်လွယ်အောင်ရှေ့ကြတော်များကဘာသာပြန်ထတာ ဖြစ်စီတည်စီဤနဲ့တွေခေါ်လေကျေးဇူးပြုဆိုတဲ့အတိုင်းဖြစ်စီဖြစ်စီခြင်းအပြင်ကျေးဇူးပြုတယ်ဒါကိုဇဏကအကြောင်းလို့ခေါ်တယ်။နောက်တည်စီဖြစ်လာတဲ့တရားကိုတည်နေအောင်ဒါထောက်ပံ့ပြီးတော့ကျေးဇူးပြုတာကိုဒါဥပထမကအကြောင်းလို့ခေါ်တယ်။အကြောင်းလို့ဖြစ်စီတည်စီဤနဲ့တွေခေါ်လေကျေးဇူးပြုဆိုပြီးကျေးဇူးပြုတာဒါအကြောင်းတရားဘက်ကအဲဒီအကြောင်းတရားတွေကအညီအညွန့်ပေါင်းစုံပြီးတော့ပြုပြင်ပြလိုက်တဲ့ခါကျမှဒါအကျိုးတရားအနေနဲ့ဖြစ်လာတာလို့ဒီလိုလဲနားလဲရတယ်။ အဲကောင်းပြီအဲ့တော့ဦးဇင်းကဒီနေ့မှာတို့တကကြီးတကမာကြီးတို့မေကွန်းလေးတွေနဲ့တရားကတနာရီလောက်နာတော့မေကွန်းလေးတွေများများမေးပြီးတော့ဒီနေ့တရားဆုံးတတ်ကြရအောင်ကဲအဲ့ပြီအဲ့တော့ဦးဇင်းတို့ဒီပစ္စုပန်လူဘဝကိုဗဟုထားပြီးတော့ဦးဇင်းတို့ရှုကြမယ်ဆိုတော့တကကြီးတကမာကြီးတွေဒီပစ္စုပန်လူဘဝကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုဥစ္စာပထမဦးဇင်းတို့သိအောင်ကြိုးစားရမှာဖြစ်တယ် အဲ့လိုလူဘဝကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုသိအောင်ကြိုးစားရမယ်အပိုင်းမှာဒီလူဘဝဦးဇင်းတို့လူခန္ဓာရလာတာတခါကြီးတွေဘယ်ချင်းကစရလာအမိဝမ်းနဲ့ကပဋိတန်ရဲ့စိတ်ကပဋိတန်ရဲ့အခိုင်နော်အမိဝမ်းထဲမှာစပြီးရခဲ့တာဟုတ်ပလားအဲ့ပဋိတန်ရဲ့အခိုင်အမိဝမ်းထဲမှာစပြီးရခဲ့တယ်အဲ့တော့အဲ့ပဋိသန္ဓေအခိုင်အမိဝမ်းထဲမှာရခဲ့တဲ့ဒီခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းဒီ ဒကာကြီးတွေဒကာမကြီးဒီဘဝမှာရှိမလားဒီဘဝမှာမရှိပါဘူးဗျာဒီဘဝမှာမရှိဘူးအတိတ်ဘဝမှာပဲရှိမယ်ဘယ်မှာရှိမလဲအတိတ်ဘဝမှာရှိပါတယ်ဗျာအတိတ်ဘဝမှာပဲရှိမယ်အဲ့တော့အတိတ်ဘဝကိုမရှိဘဲနဲ့ဒီဘဝကိုဖြစ်ပေါ်စေတတ်တဲ့အကြောင်းကိုဒကာကြီးတွေဒကာမကြီးတွေသိနိုင်ပါမလားမသိနိုင်ပါဘူးဗျာမသိနိုင်ဘူးဒါကြောင့်မလို့အတိတေဟိတောပြင်စာဣဒာနိဖလပြင်စကံဣဒာနိဟိတောပြင်စာအာယတိန်ဖလပြင်စကံဒီဟော အဲ့တော့ဘာပြောလာလဲအတိတေတောပြင်စာဣဒာနိဗလပြင်စကံအတိတ်ကအကြောင်းတရား၅ပါးကြောင့်ဟဲ့မှာပြစ္ဆုတ်ကံမှာအတိတ်ကဝိဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရား၅ပါးကြောင့်ဟဲ့ဒီပြစ္ဆုတ်ကံမှာဝိညာဏယုတ်တလာရင်ဖတ်တာဝေဒနာဆိုတဲ့အကျိုးတရား၅ပါးလာဖြစ်တယ်အဲ့လိုပဲဒီပြစ္ဆုတ်ကံဘဝမှာအဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေကို အကြောင်းတရားတွေကိုပြုစုပြုထောင်ခဲ့လို့ထိုအကြောင်းတရားတွေကညီညွတ်ပြန်ရင်အနာဂတ်မှာခုနဝိညာဏယုတ်သရဏဘတ်တဝေဒနာဆိုတဲ့အကျိုးတရားတွေတခါကြီးကမှပြန်မဖြစ်ဘူးလားပြန်ဖြစ်ပါတယ်ဖေဟာဒါတစ်ခုကိုတိုက်ရိုက်ဖြစ်ပေါ်စေတဲ့အကြောင်းနဲ့ဥပထမကဆိုတဲ့ဒီဘဝတစ်ခုမှာဟိုဆက်လက်ပြီးတော့တည်တံ့ရေးဆိုတဲ့ ထောက်ပံ့တဲ့အကြောင်းဒီလိုအကြောင်းနှစ်မျိုးရှိတာပေါ့အဲ့ဒီအကြောင်းနှစ်မျိုးကိုရှုတဲ့အပိုင်းမှာဦးဇင်းတို့ဒီဘဝသုံးခုကိုခွင့်ဆက်ရှုရတော့ဒီပစ္စုပန်ဘဝကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတွေဒီအတိတ်မှာရှိတယ်အဲ့တော့အတိတ်ကိုလှမ်းပြီးတော့ရှုတတ်ပါမှဦးဇင်းတို့ဒီအကြောင်းကိုနားလည်မှာဖြစ်တယ်အဲ့တော့ဦးဇင်းတို့ဒီပစ္စုပန်ဘဝကဟိုအစာအုပ်ဆုံးအချိန်ဒီအမိဝမ်းထဲမှာဖြစ်တယ်ပြိတ္တန်ဒီအခိုက်မှာဖြစ်တယ်တို့အမိဝမ်းနဲ့ပြိတ္တန်ဒီအခိုက်မှာဖြစ်တယ်တို့ခန္ဓာ၅ပါး ရုပ်တရားနာတရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဒီအဲ့ဒါအတိတ်မှာပဲရှိတယ်ဒီလိုမျိုးဦးဇင်းတို့နားလည်ကြရမှာဖြစ်တယ်အဲ့ဒီခါကျတော့မှအတိတ်ကိုလှမ်းပြီးတော့မိမိတို့ကရှုကြရမှာဖြစ်တယ်အဲ့လိုရှုရင်တော့ဒါဒီဘဝဒီခန္ဓာကိုဖြစ်ပေါ်စေတတ်တဲ့ဒါအကြောင်းတရားပေါ့နော်ဒါအကြောင်းတရားကိုမိမိတို့ကနားလည်ပြီလို့ဒီလိုမျိုးဒါပြောလို့ရတယ်ဒါကြောင့်မို့လို့ဟို တိတ်နဲ့အနာပြစ္ဆုတ်ပန်နဲ့အနာဂတ်နဲ့ဒီလိုဘဝအသုံးခုကိုလာကွင်းဆက်ပြီးတော့ရှုရမယ်လို့ဦးဇင်းတို့ဒီလိုနားလည်ထားမှာဖြစ်တယ်။ကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒီနေရာမှာအဲ့ဒီဒီပြိဿသမုပ္ပတ်ပေါ့ပြိဿသမုပ္ပတ်ရှုခွက်နဲ့ပတ်သက်လို့ဒါဦးဇင်းတို့နီးပေါ့နီးငါးနီးကိုပြောကြစို့။အဲ့တော့ပြိဿသမုပ္ပတ်နဲ့ပတ်သက်လို့ရှင်ဦးဇင်းတို့အနုလောမနီးပိလောမနီးအနုလောမပိလောမနီးအနု အနုလောမပရိလောမနီးဆိုပြီးတော့ဒီလိုမျိုးဥစဉ်တော့နီးငါးနီးရှိတာပေါ့အဲနီးငါးနီးရဲ့မှာဥစဉ်တော့နံပါတ်1ဖြစ်တဲ့နီးကတော့ဟိုအနုလောမနီးဆိုတာအဝိဇ္ဇာမတိသရမရဏတို့တိုင်အောင်ပေါ့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယတလာယတနာတလာယနာပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယဒနာဒနာပစ္စယဥပါဒနာဥပါဒနာပစ္စယဘောဘောပစ္စယဇာတိသရမရဏနော် အဲ့လိုမျိုးအဝိဇ္ဇာမသည်သရမဏတို့တိုင်အောင်ရှုတဲ့ဤကိုဒါပရိသသမုပ္ပါအနုလောမဤလို့ခေါ်ပြီးတော့ပရိသသမုပ္ပါပရိလောမဤဆိုတာကတော့သရမဏကနေပြန်ပြီးတော့အဝိဇ္ဇာတိုင်အောင်ရှုတဲ့ဤဒါကိုတော့ပရိလောမဤနောက်တကအဲ့လိုမျိုးပဲနဲ့အစွန်းနှစ်ဖက်မှဒီစာယူရှုတယ်အလေကိုရှုအဝိဇ္ဇာကနေပြီးတော့အလေရောက်အောင်ရှုအဲနောက်တကဟိုသရမဏကနေတိုင်အောင်အလေကိုပြန်ပြီးတော့ရှုနောက်တကအလေမသည် အာအဝိဇ္ဇာတိုင်အောင် ရှုမယ်ဟောဒီဘက်ကသရမဏတိုင်အောင်ရှုမယ်ဒီလိုရှုတဲ့နည်းပေါ့အဲ့ကနေပြီးတော့နောက်တနည်းကတော့ဦးဇင်းတို့ခုခုနပြောခဲ့တယ်ပေါ့ဝိသဒနာဥပါဒံသင်္ခါရကံကြောင့်ဝိညာဏယုတ်တရဏဖတ်တာဝေဒနာဖြစ်ဖို့ဆိုတဲ့ရှုတဲ့ရှုနည်းပေါ့အဲဒီတနည်းပေါ့အဲ့တော့စုစုပေါင်းပေါင်းလိုက်ပေါင်းလိုက်လို့ရှိရင်ဦးဇင်းတို့၅နည်းပေါ့အဲ့၅နည်းထဲမှာဟိုတို့ဦးဇင်းတို့တကယ်ရှုတဲ့အပိုင်းရောက်လာရင်တော့အဲအဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့ရှုနည်းကိုတော့ ဦးဇင်းတို့ကျေးဇူးတော်ရှင်ဘာဟုတ်ကြတော့ကတော့သူကပြင်စမအနေနဲ့နာမည်တက်ထားတာပေါ့နော်ပြင်စမနိလို့ခေါ်ပထမအနေနဲ့နာမည်တက်ထားတာပါအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဒါအနုလောမနိကိုပထမနိပေါ့နော်ပထမနိလို့တက်ပြီးတော့ဦးဇင်းတို့ကနာဟိုအတိတေတောပြင်စာဣဒာနိဖလပြင်စကံလို့ခေါ်တယ်အတိတ်အကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံအကျိုးတရား၅ပါးဖြစ်ပုံပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်အနာဂတ်အကျိုးတရား၅ပါးဖြစ်ပုံဆိုတာကိုတော့ပြင်စမနိလို့ဟိုအမိလေးတက်ပေးထားတာပေါ့နားလည်လို့ အဲ့တော့အဲ့ဒီသို့တော့အတူတူပဲပေါ့နော်တကယ်တော့အကြောင်းနဲ့အကျိုးဆက်ဆက်မှုကတော့အတူတူပါပဲဒါလို့နီးတွေဘာကြောင့်ကွဲရတယ်လို့တတ္တဝါတွေရဲ့အိန္ဒိဇရိုက်ကိုကြည့်ပြီးတော့ဒါစူပါသုံးသပ်ကြရတာဖြစ်တယ်နီးတွေကွဲပြားသွားကြတာဖြစ်တယ်အဲ့တော့ဒီနေရာမှာဦးဇင်းတို့အဲ့ဒီအတိတ်အကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံအကျိုးတရား၅ပါးဖြစ်ပုံပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်နာကအကျိုးတရား၅ပါးဖြစ်ပုံကတော့ပို့ပြီးတော့ဟို လွယ်ကူတဲ့သဘောရှိတယ်တကယ်အဝိဇ္ဇံပစ္စယသင်္ခါရဆိုတဲ့ဒီပရိသသမုပ္ပါရှုခွက်ကတကယ်ရှုတဲ့ရှုတဲ့အပိုင်းမှာကြိုင်တော့အင်မတန်မှနည်းနည်းတာရှိတယ်အဲအကယ်၍ဘိဓမာအခြေခံဘိဓမာဘုဒ္ဓတနေပါတဲ့သူတော်ကောင်းများဖြစ်ရင်တော့ဒါကလည်းဒီရှုခွက်တစ်ခွက်ကိုရှုဖို့ကိုပဲဒါကလည်းလနဲ့ချီပြီးတော့ကြာတတ်တယ်ဒါရုပ်တည်နံတွေကိုသိသိပြီးသားသူတော်ကောင်းတယောက်အနေနဲ့တောင်မှပဲဒါအင်မတန်လတွေနဲ့ချီပြီးတော့ကြာတတ်တဲ့သဘောရှိတယ် ဒီအဝိဇ္ဇာတဏှာဥပါဒသင်္ခါရကံကြောင့်ဝိညာဏယုတ်တလိုက်တာဖတ်တာဝေနာဖြစ်ဖို့တနည်းအားဖြင့်ခန္ဓာပစ္စုပန်ခန္ဓာ၅ပါးဖြစ်ပုံအတိတ်အကြောင်းတရား၅ပါးကြောင့်ပစ္စုပန်ခန္ဓာ၅ပါးဖြစ်ပုံဆိုတဲ့ဒီရှုွက်ကတော့နည်းနည်းလေးဟိုလွယ်ကူတဲ့သဘောရှိတာပေါ့နော်ဒါကြောင့်မလို့ဦးဇင်းတို့ဒီမှာတော့ဒီပြိဿသမုပ္ပါပြင်စမနီးလို့ခေါ်တဲ့အတိတ်အကြောင်းတရား၅ပါးကြောင့်ပစ္စုပန်အကျိုးတရားဖြစ်ပုံပစ္စုပန်အကြောင်းတရား၅ပါးကြောင့်အနာဂတ်မှာအကျိုးတရားဖြစ်ပုံဆိုတဲ့ဒီနည်းကစပြီးတော့ ဟိုယောဂီတွေကိုတော့သင်ပေးလေးရှိတယ်အဲ့တော့ဦးဇင်းတို့ဒီတရားပွဲမှာလည်းပဲအဲ့ဒီပြိဿသမုပ္ပါပြင်စမနီးကစပြီးတော့ဒါဟောဖို့ဦးဇင်းတို့ရည်ရွယ်ထားတာပေါ့သို့တော်လည်းအဲဒါနောက်အပတ်ပေါ့နောက်ပတ်ကိုဆက်ပြီးဟောကြနာကြကြတာဒီနေ့တော့ဒီမှာပဲဦးဇင်းတို့ဒါတရားနေကိုအဆုံးသတ်ကြရအောင်ဒါကြောင့်မလို့တို့တရားနာပြိဿပေါင်းတို့တော်ကောင်းတွေကလည်းမိမိတို့ရရှိထားတဲ့အခွင့်အရေး လူဘဝနဲ့ဇုံနေပြီသာသနာတော်နဲ့ကြုံနေပြီဘုရားရဲ့အဆုံးအမဖြစ်တဲ့ပရိယတ်ပရိယတ်တိဆိုတဲ့ဒီတရားတွေရဲ့အထင်ရှားရှိနေသေးတယ်ထိုပရိယတ်တိဒေသနာတော်တွေကိုဒါဘုရားဟောဒေသနာတော်တွေအတိုင်းသွန်သင်ပြသဆိုဆုံးမတဲ့ဆရာသမားတွေဆိုတာလည်းရှိနေကြတို့တကကြီးဒီကမကြီးရရှိတဲ့အခွင့်အရေးကိုလက်မလွတ်တိုင်းကိုစီကိုစီဒါကျင့်ဉာဏ်ကျိုးကိုအထောက်နိုင်ကြပါစေလို့ဒီလိုဆန္ဒပြုရင်းနဲ့ဒီမှာတရားနေဖို့ အဆုံးတတ်ကြအောင်စို့မောခဏဝိဒာတိဒခဏတိဒာဟိသောစရိသာရတိဝါယမေယဒခနောဝပฏิပါတိတောသာရောနှလုံးပြောပြောင်းသူတော်ကောင်းတို့ဟောတိရာယကဒါယိကမပေါင်းသူတော်ကောင်းတို့သည် ခဏံဗုဒ္ဓဘာသာဒုံလန်ဘာဟု ကြုံရပြီးတောင်းခွင်ကောင်းကြီးကိုမာဝီရာတေတာလောကီကိစ္စဝါဝါကြောင့်နိညာပုံသည်မချိုလွဲကြပါစေကုန်လင်ဤတေစာကြောင့်ယုတ်တိတင်လာဝိစွာတကာခဏတိတာမက်ကိုရနိုင်ဒီကာလနဝမခဏကို ကောင်းမှန်မတိတတိမမှုကြော်လွန်၍သွားကြသူတို့သည် သောဇရီစင်းအမိဘေးတွေ့မြည်ရေးကြောင့်ဇူရင်ပူဆွေးငိုကြွေနေကြရလေကုန်၏ဟောဒုမကံတင်ဒါယကဓာယိကမပေါင်းသူတော်ကောင်းတို့အားခနောဘဝဇဇေကြုံဘုခတိတတတကကြုံလာပြီတောင်းဗုဒ္ဓဘာသာတုံလဘဆိုတဲ့ခွင်ကောင်းကြီးဒီပฏิပါတိတော်ရှေရှုမျက်မှောက်ကြာရောက်၍နေလေ၏ဒါရတိ မိမိတို့၏အကျိုးစီးပွားကို လိုလားတောင်းတကြကုန်သောမြို့ကောင်းသားမြို့ကောင်းသမီးတို့သည်ဝါယမေယထာအခွင့်သာတုံအာဂုံယုံ၍တိခါသုံးရအကျင့်မြတ်ကိုပွားများကြိုးကိုအာထုတ်လိုက်ကြကုန်ရာတတိသာဓုသာဓု Tarduvapia